ဒီနေ့ဘုန်းကြီးတို့2020ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့သံရစကိုဘေရီယာအရှင်ထေရဝါဒဓမ္မကရကမ္မဒါလမ်းစဉ်အပိုင်း83ဓမ္မနုပဒနာပိုင်းပညာရေးရပိုင်းပေါ့ဗျာပညာကျင့်စဉ်ပိုင်းတဲ့ဓမ္မနုပဒနာပိုင်းကပထမဆုံးကနိဝရဏပြီးတော့ နံပါတ်၄ကခန္ဓာ၅ပါးရှုမှတ်တဲ့နည်းနေခန္ဓာ၅ပါးရှုမှတ်တဲ့နည်းကိုဆက်ပြောမယ်နော်ခန္ဓာ၅ပါးနဲ့ရှုမှတ်တဲ့နည်းတွေမနည်းရလဲအထိုင်လျော်ပြောရတုတ်တွေတော်တော်များများတွေ့ရတယ်ဒါနဲ့ပတ်သက်ပြဟောတာဒီနေ့တုတ်တုတ်ပြောပါမယ်ပထမဆုံးပြောချင်တာတော့ဖေနုပမတုတ်ဆိုမြတ်စွာဘုရားကအယုတ်စာမျိုးနီးကိင္ကမြက်ကန်းနာမှာတရင်သုံးနေချိန်ပေါ့ ဒီဖေနုပမတုတ်ကိုဟောတာကိင္ကမြတ်ထမဘာတွေ့လာစေဆိုတော့ရေမျိုးရေဆိုင်မျောလာတာကြည်ပြီးတော့အဲ့ဒီဥပမာနဲ့ပေးပြီးဟောတာဖေနုပမရူပံဆိုပြီးတော့ရန်တော်ဒီဒီကိင္ကမြတ်ထမမျောလာတဲ့ရေမျိုးရေဆိုင်ပြပြီးတော့ဒီရေမျိုးရေဆိုင်ကြီးကတခြားကြည်ကြည်ဘာမှအနှစ်သာရမရှိသလိုပဲ အဲ့ဒီနိတုစွာပဲဘုန်းကြီးတို့ရဲ့ရုပ်တွေရုပ်တရားတွေပေါ့ရုပ်ခန္ဓာကိုယ်ကြီးပဲပြောကြအောင်ဒီရုပ်ခန္ဓာကိုယ်ကြီးတရားချင်းဘာမှနှစ်သာရမရှိဘူးဘုန်းကြီးတို့တွေဒီတရားမထိုင်ရင်တခါတလေရှင်အာသူဘလည်းရှုခြင်းကိုယ်ခန္ဓာကိုယ်အပြည့်သဘောတွေတွေ့တော့ခါတလေတရားသူဘတွေလည်းရှုကြမယ်အဲ့ဒီခါကျခန္ဓာကိုယ်အပြည့်မြင်တော့ဒါကြောင့်မို့နိဗ္ဗာန်လိုချင်ခန္ဓာကိုယ်အပြည့်ကိုမြင်အောင်ကြည့်ဆိုတာပြောတယ်။များသောအားဖြင့်ဒီဘုန်းကြီးတွေလည်းတူတူပါဗျာ ကိုယ်ခန္ဓာကိုဒုက္ခနာနှစ်သက်မြတ်နိုးကြတာအပြည့်မြင်မှမချစ်ခင်မှမချစ်ခင်မှဒီခန္ဓာကိုယ်ကြီးလွတ်မြောက်တဲ့ဒုက္ခဒုက္ခတွေလွတ်မြောက်တဲ့နေရာကိုရောက်အထုံးပါဒါကြောင့်ကိုရေမြုပ်ဥပမာပေးပြီးဟောပါတယ်နော်ဒါကတော့ဘုန်းကြီးတို့တမ္ထာပိုင်းပြောတာပေါ့တခါတခါကြတယ်တမ္ထာလိုတယ်နော်အဲ့ဒါမှတ်တာဝိပဿနာဝိပဿနာဉာဏ်ဖြစ်မှဒီဒီခန္ဓာကိုယ်မှာအပြည့်မြင်ပြီးမချစ်ခင်တာ တဏ္ဍာတမ္ပထပိုင်းကြလေအခုကြည့်လိုက်လေဒကာကြီးတို့ဘုန်းကြီးတို့တရားမထိုင်ခင်ဓမ္မကြီးတို့ဘုန်းကြီးတို့တရားမထိုင်ခင်ခန္ဓာကိုယ်ကြီး32ပုံပုံရှုမလားဒါမှမဟုတ်၅ပုံရှုမလားသုံးပုံဓာတော်၉ပေါက်ကထွက်ကြလာပြီးရှုမလားအပြစ်မြင်လွယ်အဲ့ဒါကြောင့်ရှုရမယ်ဝိပဿနာ ရှုရင်တော့ဇံမရသေးတဲ့ပုဂ္ဂိုလ်ဆိုရင်တော့ဓကမထရှုရတော့ဗျာအဲ့ဒါတွေကတော့ဒါကရဏကြာနေရလိမ့်မယ် ဝိပဿနာတရားရှုမယ်ဆိုရင်ကိုကဇံမရသေးတော့ဉာဏ်နဲ့ရုပ်တွေရှုဖို့မြင်ဖို့တော်တော်ခက်တယ်လွယ်တာတော့ဓာကြီးလေးပါပေါ့ဓာကြီးလေးပါတော့ဘယ်သူကြည့်ကြည့်မြင်လွယ်တယ်နော်ဘာဖြစ်လို့လဲဆိုပထဝီဓာတ်မာရာပြောတာလေးတာပေါ်တာကြမ်းတာချောတာကိုယ်ခန္ဓာကိုကြည့်အသက်ကြီးလာပိုးတောင်တည်သေးလေးတာတို့ပေါ်တာတို့ပိုးမြင်လွယ်ပေါ့ အဲကြောင့်ဘုရားကဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်များရုပ်ကိုရှုရင်ဓာတ်ကိုရှုဓာတ်ကမြင်လွယ်တော့အေဇောဓာတ်ကြီးလေခန္ဓာဝေဒီကားလေးပူးနာတွေ့တယ်ဒီကားကြလည်းအေးနာတွေ့တာဒါလည်းမြင်နေရှုရတာနော်ပြီးတော့တွန်းခန္ဓာတွေထောက်ထားတာတွေဘုန်းကြီးတို့ဒီမှာခန္ဓာကိုမတ်မှတ်ထားဒါလေးရတွန်းခန္ဓာတာဟောလေးရောကြဘောလုံးကြီးမြလို့အောက်ရောကြခေါင်းကလည်းငိုက်ငိုက်ကြသွားတရားထိုင်ရင်ဒါလေးလည်းထင်ရှားတာပဲနော် ပြီးတဲ့အခါကျအာဘောဓယိုစီးတဲ့သဘောတွေဖွဲ့စည်းတဲ့သဘောခန္ဓာကိုယ်ရသွေးတွေဒီဒီမျက်ရည်တွေယိုကျနာရည်တွေယိုကျကျင်ငယ်တွေယိုထွက်ချွေးတွေယိုထွက်ထိခိုက်လာသွေးတွေယိုထွက်သေချာတော့ဒီပါဇက်တွင်းမှာတည်ရည်တွေအများနဲ့ထွက်နေယိုစီးတဲ့သဘာဝတွေလည်းမြင်အောင်ကြည့်လို့ရတယ်ဖွဲ့စည်းတဲ့သဘောဆိုလုံခဲတန်တော့အကောင်ကြီးမျိုးထုတ်ထားလို့ဘုန်းကြီးတို့ခန္ဓာကိုယ်ရဝိကြီးနဲ့ထုတ်ထားတော့အလုံခဲတန်တာတွေ့ရတာဒါတွေလည်းမြင်အောင်ရှုလို့ပြောတော့ တော့ပြောချင်တာကတော့ဓာတ်ကိုမြင်ရင်ပရမအရှိတရားမြင်တယ်အရှိတရားမြင်မှငါတို့ကယောက်ျားမိန်းမပျောက်သွားတော့ဟောငါကထင်တာအာဒါတော့ဘယ်သူပဲဘယ်ဝါပဲဒီလိုဆွဲတာလမ်းတော့ဗောနော်ဒီထဲမှာဘုန်းကြီးတို့ဒီတဲ့ဒကာကြီးတွေအများကြီးပါတော့အကုန်လုံးတော့ဗောအခုတော့အကုန်သိနေတယ်ဒကာကြီးတွေလည်းသိနေဟောဒါဘယ်သူပဲဘယ်ဝါပဲနဲ့ဒီလိုပြောကြတာနော်တကယ်တကယ်ကြတော့ဟိုမသေးခင်တော့တက်ရှိနေတော့ငါသူကယောက်ျားမိန်းမထင်တော့မထင်တော့သေးသွားတဲ့အခါကျတော့ဘယ်သူမှတော့မထင်တော့ ဒါပေမဲ့ဝိပဿနာရှုဖို့တော့လိုတာပေါ့နော်ဝိပဿနာရှုရင်တော့ဓာတ်တဘာဝမြင်နေမြင်လာရင်ငုံတာငါတို့ကယောက်ျားမိမအလိုလိုပျောက်သွားမှာအော်အဲကျွန်တော်ငါဆိုတော့ဘာမှအနှစ်သာရဆိုဘာမှမရှိပါလားနားလည်လာနိုင်နောက်တစ်ခုကတော့ဒီယုတ်ကို အတေယုတ်နာဂယုတ်ပစ္စုပန်ယုတ်အဲ့ဒီလိုလဲရှုနိုင်တယ်ဓာတ်၄ပါးပေါ့နော်ဓာတ်ကြီး၄ပါးကိုအတေနာဂအနေနဲ့လဲရှုနိုင်တယ်ဘုန်းကြီးမနေ့ကပြောခဲ့ပြီ ဟိုအစ္ဆဒဗိဒတခုပဲရှုလို့ရတယ်နော်နှမျိုးသုံးဒီ7မျိုးလုံးရှုစရာမလိုအဲ့ဒါပြောတယ်နော်ချိုကတော့ဟာဒီ7မျိုးလုံးခန္ဓာဆိုရင်ဒီ7မျိုးလုံးရှုရမယ်အဲ့ဒီလိုမဟုတ်နော်သူ့အတွဲနဲ့သူဒါလေးမှတ်တာလေးအဲခဏခဏပြောတာဒါကိုအငင်းခုံဖြစ်နေလို့ပြောတာနော်ကြောလေဒီ7မျိုးလုံးကို ရှုနိုင်မှလားဟုတ်ပါဒီကိုကကာလ3ပါးအနေနဲ့ရှုမလား အိစ္ဆတပိတာကာလသုံးပါးဆိုတာပထဝီရုပ်ပဲကြည့်ပေါ့မှားတဲ့သဘောဟာအတိတ်တုန်းကလည်းဒီတိုင်းပဲအခုလည်းဒီတိုင်းပဲနာကလည်းမှားတဲ့သဘောတော့ဘယ်တော့မှပြောင်းမသွားဘူးဒါမျိုးပေါ့ပူတဲ့သဘောအတိတ်တုန်းကလည်းပူတဲ့သဘောဟာဒေဇောတာခုလည်းပူတဲ့သဘောနောင်လည်းနာကပူတဲ့သဘောပဲဒါပဲကာလအနေနဲ့ရှုနိုင်တယ်နောက်အစ္ဆတပိတာအာသူပူရာသူတဏ္ဍာမှာလည်းပူရာအတူတူပဲဒါပဲဒေဇောတာပူရင်ကိုယ်တဏ္ဍာပူရင်လည်းဒေဇောတာဒီလိုပဲအစ္ဆတပိတာအနေနဲ့ရှုနိုင် ဒီနှမျိုးကတော့ရှုလို့လွယ်ပါတယ်နော်ကြံတဲ့ဩလာတွေကဒုက္ခမတို့ရုပ်တွေကညာဖြင့်ကြည်လိုက်ရင်ဟုတ်လားဘာဖြစ်လဲမြင်ပေါ်လွင်ထင်ရှားတဲ့ယောကညာမျက်စိဖြင့်ကြည်ပေါ်လွင်ထင်ရှားတဲ့ယောကဩလာတွေကညာမျက်စိဖြင့်ကြည်လဲမပေါ်လွင်မထင်ရှားတဲ့ဒုက္ခမယောဆိုဒါကြတော့ဘုန်းကြီးတို့ဇံပင်ညာမှာပိုးလွယ်တယ်ဒီတိုင်းရှုကြမလို့ရှုဖို့နည်းနည်းခက်တယ်နောက်ပြီးတော့ပုဂ္ဂိုလ်အနေနဲ့ကိုကြည်လာဟိနပတဝီ ပဏိတပရိဝီဒါတော့ဥနဲ့တူနှိုင်းရှင်ကြည့်အောင်လူနဲ့ဘယ်ပုံသားတွေအဲ့လိုမျိုးပေါ့ဘယ်ပုံသားတွေခန္ဓာကရုပ်ညာနဲ့ဘုန်းကြီးတို့ခန္ဓာကလူကနည်းနည်းမြင့်မြတ်တဲ့ဒါမျိုးပေါ့လူနဲ့နတ်ကြတော့တကလူကရုပ်ညာနဲ့ရုပ်ဖြစ်တယ်နတ်တွေကမြင့်မြတ်တဲ့နတ်နဲ့ပြမဒီလိုဒီလိုသူအဆင့်ဆင့်ခွဲကြည့်ရဒါတွေကကြလေညာနဲ့လိုက်နှိုင်းရှင်ကြည့်ရ မမြင်နိုင်ပါဘူးလူနဲ့နတ်ဘယ်လိုကြည့်မလဲနတ်နဲ့ပြမဘယ်လိုကြည့်မလဲဒါကြီးလည်းနည်းနည်းခက်တယ်ဇံပင်ရင်ရမှာပုံလွယ်နောက်တစ်ခုကတော့ဒူရတန္တိကယုတ်ဒါလည်းမထူဘူးဗျာဉာဏ်ဖြင့်လှမ်းယူပြီးကြည့်ရင်အလွယ်တကူသိနိုင်တဲ့ယုတ်ကတန္တိကယုတ်ဉာဏ်ဖြင့်လှမ်းယူကြည့်လို့ရင်အလွယ်တကူမသိဒူရယုတ်သူ့အတွဲနဲ့သူပဲရှုမယ်လေဘုန်းကြီးတို့ကကိုယ်ညာရှင်တဲ့ကိုပဲကြည့်ရှုမယ်နော်ရှင်သာရိပုတ္တရာရှင်မြတ်ကြီးတို့လို့ဆိုရင်တော့ဒါအကုန်လုံးရှုနိုင်တော့ ဘုန်းကြီးတို့ညာကအဲ့လောက်မှမပြေးတာတော်ပြီကာလသုံးပါးလောက်ရှုနိုင်တော်ပြီသုံးဖို့အစ္ဆဒဗေဒလောက်ရှုနိုင်လုံလောက်ပြီဒီလိုမှတ်ထားဆန္ဒမားတွေကတော့ပြောပါလိမ့်မယ်သူတို့ဒါတွေကနော်ဟို၁၇ပါးလုံးရှုရမယ်လို့ပါလို့ဒါကိစ္စမြေကိုညာရှင်ကိုယ်တိုင်ချင်းအသင်ဆုံးဖြတ်ပါဒီတိုင်းမှမှတ်ထားဒါကရုပ်ရှုနည်းနောက်ခုနဖေနုပမသုတ်တံကဝေဒနာကြတော့ဘာဟောတာလဲဝေဒနာပုပ်ဖူ ပုဂ္ဂုလူပမာပုဂ္ဂုလာပေါ့။ဘာလဲဆိုရေဘွက်မိုးရွာတဲ့အခါကျမိုးတားရွာပြီဆိုတစ်စက်မြေအောင်မှာရေဘွက်လေးတွေအာတဝေတခုတော့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးမြောက်ဘုန်းကြီးတို့တဏ္ဍာမှာဖြစ်တဲ့ဝေဒနာတွေရှိတယ်။ဒါတွေကြတော့လေအောက်ပိုင်းကဒီကာနုပဒနာပိုင်းကပြောခဲ့ဝေဒနာနုပဒနာပိုင်းကပြောခဲ့တဲ့အတိုင်းပြန်ရှုရမှာဒါတွေကအရေးကြီးလို့ဒီမှာတွေကပြန်ပြန်ပြောအောင်တာခန္ဓာငါးပါးဟိုလုံးကလည်းပြောခဲ့ပြီ။ ဒါပေမဲ့အခုဘုန်းကြီးတို့ထပ်ထပ်ပြောတာပါလေဆိုတော့ရင်တုန်းကဓာတပသုံးနဲ့ညီဘုန်းကြီးဝိညာဉ်ဥပဒနာမနေ့ကလည်းနည်းနည်းပြောခဲ့ပါတယ်အခုထပ်ပြောပါဦးမယ်ဓာတပသုံးမှာကြာဝိညာဉ်ရှုနည်းတစ်မျိုးဥပ္ပခဝိညာဉ်ရှုနည်းကွဲတာပေါ့လေကြံတဲ့ဝိညာဉ်ရှုနည်းတော့မကွဲပါဘူးဘုန်းကြီးတို့အခုလို့နေထိုင်တာတော်တော်လေးကြာတော့ဘာဖြစ်လာလဲနာရကျင်တာကြိုက်တာခဲ့တာအောင်တာတောင်းတာဒါဖြစ်တာဒါကြတော့အခန့်ခက်တဲ့ဝိညာဉ်ဖြစ်တဲ့အတွက် ခံခဲ့တဲ့ခံစားမှုဖြစ်တဲ့ဒုက္ခဝေဒနာလို့ဒါပြောဒုက္ခဝေဒနာဒီလိုဒုက္ခဝေဒနာရှုရင်တော့တန်လာတော်မြားညောင်များစူးစလို့အခန်းခက်တဲ့သဘောမြင်အောင်ရှုပါနော်ဒါကိုလည်းဘုန်းကြီးတို့ကြကြပြပြအရင်တော့ကဝေဒနာနုပဒနာတော့ပြောခဲ့ပါပြီနော်နောက်ခွင့်ကတဲ့ကထပ်ပြောတော့ပါဒါကဒုက္ခဝေဒနာကိုမြားညောင်များစူးစလို့ရှုရင်ရှုရင်လည်းမရှုတိုင်းတော့ဟုတ်လားအဲဒီမှာတော့ဟို ချင်းအချင်းချုပ်ပြောရင်ငါးနဲ့တွဲရှုမယ်ဆိုရင်ကိုယ်လည်းနာတယ်စိတ်လည်းနာတတ်တယ်နော်ငါငါခွာပြီးရှုမယ်ဒိဋ္ဌိခွာပြီးရှုမယ်အနတ္တသဘောအကျိုးပြီးဆင်ញင်ပြီးရှုမယ်ဆိုရင်ကိုယ်သာနာပြီးစိတ်မနာဘူးပေါ့အဲ့ဒီလိုမျိုးမှတ်တာဒီတော့ဒုက္ခဝိနာကြမြားညောင်များရှုသလိုဒုက္ခဝိနာတန်လာတော့ဓာတပါလို့ဒါဘုရားဟောတာအဲ့တိုင်းမှတ်ထားမယ်နောက်တစ်ခုကတော့ဒုက္ခဝေဒနာ အဲ့ဒီမှာရှင်သာရိပုတ္တရာရှင်မြတ်ဟောတာနဲ့လည်းအတူတူပဲဒီနေရာမှာဘုရားကလည်းဒုက္ခဝနာမြားညောင်းများဆူသလိုရှုရမယ်ရှင်သာရိပုတ္တရာလည်းအဲ့တိုင်းပဲပြောတာမြားညောင်းများဆူသလိုမြင်အောင်ရှုဆိုတာမျိုးပြောတာအတူတူပဲဒီနော်ဒီနေရာမှာမကွဲဘူးနောက်တစ်ခုကြတော့ဗာလဲဆိုခွန်ကြီးတို့ဒုက္ခဝေဒနာဒုက္ခဝေဒနာကြဗာမြင်အောင်ရှုရမလဲလို့ပြောတဲ့ခါကျဒုက္ခဝေဒနာဒုက္ခဝေဒနာ ဒုက္ခတော့ဓာတ်ပါဘူးဒုက္ခဝေနာကြဘုန်းကြီးတို့ဗာမြောင်ရှုစေခြင်းလဲဆိုဘုရားကဒုက္ခမြောင်ဒီမှာလည်းမတူဘူးရှင်သာရိပုတ္တရာလည်းဒီတိုင်းမှာဟောတယ်ပြီးတော့ဒီဘုရားလည်းဒီတိုင်းမှာဟောတယ်ရှင်သာရိပုတ္တရာသူ့ရဲ့ထေရပါဏံပေါ့နော်ဒီယန္နာဖြစ်တဲ့အကြောင်းကိုသူကိုယ်တိုင်ခေါ်သွားတာပြောသွားတာဒီမှာဘုန်းကြီးကယူပြောရတော့အဲဒီမှာကျတော့သူဟာယန္နာဖြစ်တယ်ဆိုတဲ့နေရာမှာ ဒီဝေဒနာတွေကိုဒုက္ခဝေဒုက္ခဝေဒနာကိုဒုက္ခလို့မြင်အောင်ရှုခဲ့တယ်အတူတူပဲကြာပြောတာနဲ့ဒီပြောတာနဲ့အဲ့ဒါလေးမှတ်ထားဖို့နောက်တစ်ခါဥပေက္ခဝေဒနာဥပေက္ခဝေဒနာကြဓာတဘတို့ကြအရုကမတုခဝေဒနာအနေဆတော့ဓာတဘဖရာကဓာတဘတို့ကြတော့ဒီဝေဒနာပေါ့နော်ဥပေက္ခဝေဒနာဆိုတာဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူး ဟာတွေ့လိမ့်မယ်နော်ဘုန်းကြီးတို့တွေရှုမှိုင်ရှုမှိုင်နော်ဝိပဿနာဉာဏ်နဲ့ဆင့်ဆင့်တက်လာပြီဆိုတိတ်ဝိပဿနာဉာဏ်မြင့်လာပြီဆိုအဲ့ဒီချိန်ကာလကြာတွေ့ပါလိမ့်မယ်သူကချမ်းသာနေရလည်းမဟုတ်ဆင်းရဲနေတာမဟုတ်ချမ်းသာတဲ့ဝိညာဉ်ဆင်းရဲတဲ့ဝိညာဉ်ကြာဘုန်းကြီးတို့ထိုင်းနေတာကိုကြည့်ရင်သိတယ်အခုလိုပေါ့ဒီမှာကြီးတို့ဘုန်းကြီးဘူးတွေခေါ်ကြည့်နေထိုင်းနေချင်းအာဒုက္ခဝိညာဉ်ခံစားရတဲ့မျက်နာကဟိုမှာမတက်မတာခံစားနေရှုမှတ်နေလှမ်းကြည့်လိုက်မြင်နေရတယ်သူမျက်နာက ပုံမှန်ဟုတ်လား တချို့ကြတော့ဒီဒုက္ခဝိနာခံစားနေမလေးသူမျက်နှာကိုပြုံးလို့ကြီးနေတာပဲသူကစဉ်းစားကြည့်လိုက်ပြုံးသလိုကြီးသလိုပုံတော့တွေ့ရတယ်ဒါကြောင့်ကမ္မထမ်းဆရာတကားကြီးကြီးတယ်ဆိုတာသူကဘာဝိနာခံစားနေခုကတော့ဘုန်းကြီးအဘိတရားတွေမပြောဘဲနဲ့ဒီတိုင်းပဲကြည်ကြည်နေတာများပါဘုရားဆိုရင်ဘုန်းကြီးတို့ဒီကမ္မထမ်းဆရာတွေကတကယ်ထိုင်းနေပြီဆိုရင်အဲ့ဒါလေးတွေကြည်ပေးတယ်ခံခဲ့တဲ့ဝိညာဉ်မျိုးဆိုရင်ဒါဘယ်လိုမှရတယ်ဘယ်လိုမှရတယ်ဒါလေးတွေပြောပြရတယ်အဘိတရားတွေ ဒုက္ခဝေဒနာများဖြစ်နေရင်တော့သူကထိုင်ရတာဒုက္ခဝေဒနာမတွေ့ဘူးမတွေ့တဲ့ခါကျတသိမ့်သိမ့်တငိမ့်ငိမ့်နဲ့အင်မတန်မှတ်လို့ကောင်းတာအင်မတန်မှတ်လို့ကောင်းတော့ဘာဖြစ်နေလဲဆိုတော့အဲ့တော့ပြုံးတော့ဗျာသူ့မျက်နှာလေးအဲ့လိုမျိုးဖြစ်တာပြုံးရွှင်နေတဲ့သဘောမျိုးအဲ့ဒီကနေတဖြည်းဖြည်းနဲ့တက်တက်တက်တက်သွားလိုက်ဒါဥရပြညံပိုင်းလောက်မှဆိုပိုတွေ့တတ်တယ်ဒုက္ခဝေဒနာအဲ့ဒီကနေဆက်မှတ်လိုက်တယ်ဆက်မှိုင်းမှိုင်းမှိုင်းမှိုင်းနဲ့ဘလို့ဖြစ်လာလဲဖြည်းဖြည်းနဲ့ သင်္ခါရုပ္ပခာညာလောက်ရောက်တာသင်္ခါရဆိုတာကယုံ nant တရားတွေခေါ်တယ်ဥပ္ပခာဆိုတာခုနဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တဲ့ဝေဒနာအဲ့ဒီပိုင်းရတိမ်မွေ့နုညံ့နေတာသင်္ခါရတရားတွေတိမ်မွေ့တယ်ဝင်လေထွက်လေပဲမှမှဝါယောတပဲမှမှဝေဒနာခံစားမှုမှဒီဝေဒနာတွေကတိမ်မွေ့တဲ့ဝေဒနာဖြစ်တော့ဥပ္ပခာဝေဒနာခေါ်တယ်ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဒီသင်္ခါရတရားအာယုံပါအဲ့ခါကျတိတ်တိမ်မွေ့နေတယ်တိမ်မွေ့တဲ့ခါကျရင် ဘုရားကဓာတပတုတ်တိုင်းအနိစ္စမြောင်ရှုပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြန်မြောင်ရှုပါဒါကတော့ဘုန်းကြီးတို့ဘယ်လိုရှုစေခြင်းလဲဆိုဘုန်းကြီးအယူဆပြောရရင်တော့အမြင်ဒီကမ္မဋ္ဌာန်းဆရာကြီးအနေနဲ့ပြောရရင်တော့အဲ့ဒီခါလာမျိုးဆိုများသောအားဖြင့်တချို့ပုံကိုယ်တွေကတော့ဖြစ်နေတဲ့အတိုင်းရှုကြတော့ဗောဒီတိမ်တိမ်ဝိဝိလေးလှုပ်နေလှုပ်တယ်လှုပ်တယ်ရွေ့ရင်လည်းရွေ့တယ်ရွေ့တယ်ဒီလိုမျိုးမှတ်နေအဲ့လိုမျိုးအဲ့ဒီမှာဘာလို့မြင်စေခြင်းလဲဆိုပေါ်ပြီးပြောက်ဖြစ်ပြီးပြက်ကိုမြင်စေခြင်းတာ နေစာနေစာသုံးဖို့ဒုက္ခဒုက္ခဒုက္ခနေစာနေစာဖြစ်ပြဖြစ်ပြဒီလိုလေးမှတ်ရင်တော့ပေါ်ပြီးပြောက်ပိုးမြင်လွယ်တယ်အဲ့လိုမျိုးမှတ်စေချင်တဲ့အဲ့ဒီချိန်မျိုးဒါကဓရဘတော့ရမိတ်ချခြင်းဟောဒီမှာရှင်သာရိပုတ္တရာကိုရောမြတ်ကြီးကသူကိုယ်တိုင်ရဟန္တာဖြစ်ရောက်အောင်ကျင့်ခဲ့တဲ့တရားတွေဒါပြိဋိဘံသံဃာကြီးဟောသွားတဲ့တရားအဲ့ဒီခါကျရင်တော့ဗာမိတ်သွားပြန်လဲဆိုတော့အဲ့ဒီဥပိ္ပခာဝိနာကိုအနတ္တသဘောမြင်အောင်ရှုရမယ်ဒါလည်းကောင်းတယ်ဗျာ များသောအားဖြင့်သူကဒီဝေနာလေးပေါ်မှာအနတ္တဆိုကိုဖြစ်စဉ်လိုဖြစ်တဲ့သဘောထင်တတ်တယ်။ဘာဖြစ်လို့လဲဆိုဥပမာဆိုတော့ဘုန်းကြီးကတရားရှုမှအဲဒီတိမ်တိမ်မွေ့မွေ့လေးကြာမမှတ်ချင်တော့ဘူးလေ။မမှတ်ချင်တော့ဘာဖြစ်လဲထင်ရှားတဲ့အလိုက်ရှုတယ်။ထင်ရှားတဲ့အလိုက်ရှုပြန်တယ်ဒီကလည်းတိမ်မွေ့သွားပြန်တယ်။ဟောကိုကကိုဖြစ်ချင်တာထင်ရှားရပဲတွေ့ချင်တာကိုဒီနေရာမှာမထင်ရှားတော့မှားတာအမရ။အာနောက်တစ်ခုတစ်ခါထင်ရှားတာလိုက်ပြန်တယ်။ ခါတိမ်မွေ့သွားပြန်တယ်နောက်တစ်ခုထင်ရှားလိုက်ပြန်တိမ်မွေ့သွားဒါနဲ့လဲနေတယ်ဟောဒီဒုက္ခဥပ္ပခာဝင်တာဆိုငါဖြစ်ချင်လို့ဖြစ်တဲ့အရာမဟုတ်ဘူးသူဖြစ်ချင်လို့ဖြစ်နေတဲ့သဘောပဲဒါအနတ္တသဘောပဲအနတ္တဆိုကိုဖြစ်ချင်လို့မဖြစ်ဘူးသူဖြစ်ချင်လို့ဖြစ်နေတဲ့အရာပဲနော်ကိုဖြစ်ချင်လို့ဖြစ်တယ်လို့ယူဆပြီးမှတ်လို့ရင်တော့မကြော်ဘူးဗျဒီသင်္ခါရုပ္ပခာညာအဲ့ဒါလေးမှတ်တာအဲကြောင့်ဘုန်းကြီးတို့ကြတော့ နေ့ကလည်းဘုန်းကြီးပြောပြပါတယ်ဘုန်းကြီးတို့ကဖရားမဟုတ်ဘူးလို့ကမ္မထဆရာများဖရားမဟုတ်ဖရားကတော့ဒီမှာဒကာကြီးဦးကြည်တို့ဒကာကြီးဒေါက်တာမျိုးသားကျော်တို့ခုနမနေ့ကလည်းပြောပါတယ်ဒကာကြီးဒီမှာဒကာကြီးဦးတောင်းအောင်တို့ဆာကြီးတို့လူကြီးတွေပါတော့ဒကာကြီးအောင်ခင်တို့ဖရားကြတော့ဒီပုဂ္ဂိုလ်ကအနတ္တရှုမှဆင်ပြေတယ်ဆိုအနတ္တတန့်ရှုခိုင်းလိုက်တော့ဒကာလေးထို့တက်သွားတော့ဘုန်းကြီးတို့ကအဲ့လိုမမြင်နိုင်ဘူးဗျမမြင်နိုင်တော့ဖရားဟောတရားတွေခိုင်ခိုင်လုံတော့ဘုန်းကြီးပြောပါတယ်အဲစီရန်ကာတော့မပြောပါဘူး နော်ဓာတဘတုတ်ကြည့်ပြီးတော့ဒကာကြီးဝုံခင်ကိုဘုန်းကြီးသင်ပေးမယ်ဒကာကြီးဒါလေးအနေဆာရှုကြည့်ပါလားအနေဆာမြောင်ဘယ်လိုရှုဆိုတာဒါမျိုးသင်ပေးမယ်ဟောသူကမတိုးတက်ပြန်ဘူးဒီဟာရှုနေတပတ်လောက်ကြာလည်းမတိုးနောက်တနည်းဘုန်းကြီးသင်ပေးလို့ရတယ်ဘာလဲအနတ္တရှုကြည့်ပါကိုဖြစ်ခြင်းလို့မဖြစ်ဘူးသူဖြစ်လို့ဖြစ်နေတယ်ဆိုဒီလှုပ်နေတဲ့အရာလေးအตาလေးကြည့်ပြီးတော့အတိလေးကတ်ကြည့်နေဒါသူ့တဘာဝတိုင်းဖြစ်နေတာပဲဘာလို့ဆန္ဒတိုင်းဖြစ်နေတဲ့အရာမဟုတ်ဘူး ရာဟုလို့တခုဘေးကနေရက်ကြည့်လို့ထိုင်ကြည့်လို့စောင့်ကြည့်လို့အဲ့လိုမျိုးစောင့်ကြည့်တာအဲ့ကြသဘောပေါက်လာတယ်နော်အဲ့လိုသဘောပေါက်အောင်ကြည့်နေရင်သူဒီခုနတမာရီတွေညာနေရင့်တန်နေမယ်ကိုယ်ကလည်းအိန္ဒိတွေရင့်ကျက်နေမယ်ဆိုဒိုင်းကလေးနဲ့ညံစင်ညံနေတက်သွားလိမ့်မယ်နော်ဒီကရုပ္ပကညာနောက်ပိုင်းတော့ရင်စားပိုင်းတော့ရောက်သွားမဲ့ညောင်ခွညာတန်းဝင်သွားလိမ့်မယ်ရှေ့ပိုင်းကတော့ပြန်ပြန်ပြုတ်ကျနေမှာပဲနော် ဒါကြောင့်ဖရာလောင်းများကြတော့သင်္ခါရုပ္ပခာဉာဏ်ရောက်တဲ့အခါမှာ အရှင်ပိုင်းဒီမတော်ဘူးအစပိုင်းလောက်ပဲနော်အဲ့လိုအရှင်ပိုင်းလောက်ရောက်တော့မညာဘုညာတန်းဝင်သွားတယ်အဲ့လိုမှတ်ထားမယ်ဟောပြောချင်တာကမိုးမိုးရာသီမှာခုနကဝေဒနာကိုရေမြုပ်ရေဘွက်ရေဘွက်ပုံစံလေးတွေမိုးရာတဲ့ကောင်ဒဇက်မြောက်ကြီးနေရေဘွက်ပုံစံလေးခုစီပေါင်းလေးတွေပေါ့ပေါ်ပြီးတော့ပေါ်ပြီးတော့ပေါ်ပြီးတော့ဓမျိုးသဘောမျိုး ဒီဝေဒနာတွေကဘယ်ဝေဒနာပဲကြည်ကြည်အဲ့ဒီလိုပဲကြည်တိုင်မှမကြည်တိုင်ဒုက္ခဝေဒနာတွေကြလည်းခံခက်တယ်ဒုက္ခဝေဒနာတွေကြตาရနေပြန်ဥပ္ပခဝေဒနာကြအရှုခတ်ပြန်ဘယ်မှတော့မကောင်းဘူးဖြစ်နေပုံဘာဖြစ်လဲလဲဆိုဒုက္ခဝေဒနာကြလည်းခံခက်တယ်ဟိုဂျမေကာတော့ဖြစ်သွားပြီဒီထိုင်ဝမ်ထိုင်ဝမ်ဝါလို့ဘုန်းကြီးတစ်ခါပြောအဲ့တော့ကတော့သူတို့ကတော့ဇန်နဲ့ပတ်သက်လို့ပြောတာပါဇန်ရအောင်ကျင့်ဖို့ခက်တယ်လို့အဲ့ဒီကကြ ဇံရဝိပဿနာတန်းကျင့်ပြတော့ဝိပဿနာဉာဏ်နဲ့ဖြစ်ပြီးမညာဖုန်ဉာဏ်ရဖို့ခက်တယ်ဆရာတော်အဲ့ဒါဆိုဘယ်မှမလွယ်ဘယ်မှမလွယ်ဘူးလို့အခုလဲဝေဒနာသုံးပါးကလည်းဘယ်ဟာမှရှုဖို့မလွယ်ပါဘူးဒုက္ခဝေဒနာရှုပြန်တော့အခါခက်တော့တော်တော်လေးကိုရှုရခက်တယ်နောက်ဒုက္ခဝေဒနာနေပြီးတော့ဒုက္ခဝေဒနာရောက်ပြန်တော့လေကြော်အောင်ခက်ပြန်ရောဒါလေးကိုတသိသိတငိမ့်ငိမ့်နဲ့ตาရားနေတော့အဲ့ရနဲ့တဆင်းတက်ပြီးသင်္ခါရုပ္ပခာညာတိမ်မွေ့နေတော့ခွန်ရပြောခဲ့သလိုပေါ့နော် ကိုကထင်ထင်ရှားရှားမှရှုကျင်တာထင်ရှားမဟုတ်တော့အာမရအာမရတဲ့ခါကျဟိုထင်ရှားတာရှုရင်ရှုရင်ရှုရင်နဲ့ဒီလိုနဲ့ချိန်ကြပြီးတော့စိတ်တက်တကြတတ်တယ်တချို့ပုဂ္ဂိုလ်တော်များတွေ့ဘူးတဲ့အဲ့လိုယောဂီအကြောင်းပဲဒီကမှာကပ္ပထန်ဆရာလိုပါတယ်အတွေ့အကြုံရှိတဲ့ကပ္ပထန်ဆရာတွေရှာဘုန်းကြီးကတော့တရားထုတ်နေတဲ့အချိန်ကာလခုလဲလိလာဆဲပါပဲလှုပ်တုံးပါပဲနော်ကပ္ပထန်ဆရာတွေနဲ့ပတ်သက်ပြီးတော့ ဆွေးနွေးစရာရှိဆွေးတယ်မေးနေစရာရှိမေးတယ်ဘာဖြစ်လို့သူတို့လည်းဘုရားမဟုတ်ဘုန်းကြီးလည်းဘုရားမဟုတ်အကုန်လုံးမသိနိုင်မေးပါဆွေးနွေးပါကြင့်ကြည်ပါအဲကျင့်ကျင့်နဲ့ကိုယ်မှာတိုးတက်မှုတွေရလာပါလေကျင့်ရင်းနဲ့မေးမှမေးနဲ့ကျင့်မှနော် အမေးကြီးတဲ့တက်တက်နေလို့လည်းမကျင့်နဲ့လည်းဘာမှမတိုးတက်ဘူးအဲလိုလည်းမှတ်ထားဟုတ်ကျင့်ရင်လည်းကျင့်ကြည့်တဲ့နေတယ်ကိုဟာတိုးတက်မှုရှိလားမရှိလားမသိဘူး အဲဒီလိုပုံကိုယ်တွေတွေ့ဘူးတယ်နော်ကျင့်တော့ကျင့်နေတာပဲသူကမတိုးတက်ဘူးတခါလာလဲဒါပဲတခါလာလဲဒါပဲဒီနေ့ထိုင်ဝမ်မှာဘေကုဏီမာကြီးတပါးဆိုသူကကျင့်တာသူကကျင့်တော့သူ့မြကောင်းလေးရလဲလှုပ်နေကြမငြိမ်ရှာဘူးမငြိမ်ရှာတော့ဒီမှာမိုင်းမိုင်းနဲ့သူ့မနီးကမတိုးတက်ဘူးဗျာတခါလာလဲဒါတခါလာလဲဒါဖြစ်နေတယ်အဲဘုန်းကြီးကမတိုးတက်တော့ပြင်းတယ်တင့်တယ် ဒါနဲ့ तू ကတော့ဒါလေးနဲ့ကျေနပ်နေတာ तू ဟာလေးနဲ့ तू မတက်ဖဲနဲ့ဒီနေရာလေးပဲညှိနေတယ်ဆရာတော်တဲ့ဒီရောကျင်တာမှားလို့လားဘာဖြစ်လို့ပြင်ပေးရလို့အဲ့လိုမျိုးမေးတယ်မှားတော့မမှားဘူးလို့ယောဂီယာကူတစ်ပတ်လည်းဒါနှစ်ပတ်လည်းဒါသုံးပတ်လည်းဒါဆိုတော့အဲ့ဒါကြောင့်မို့မတိုးတက်ဘူးလို့မတိုးတက်လို့ပြင်တာလို့ဘုန်းကြီးခိုင်းတာလေးလောက်ကြည့်ပါလို့မှားလို့တင်တာမဟုတ်လို့မတိုးတက်လို့တင်တာလောက်ကြည့်ပါအဲ့ကြမှာသူလုံရင်လုံရင်နဲ့နောက်ပိုင်း လမ်းကြောင်းတက်လာမှအဲ့မှာသဘောကျပြီကျေစုတင်အဲ့လိုမျိုးမှတ်ထားမယ်နော်ဒီတော့ဝေဒနာဟာခုနလိုမိုးသီးထန်စွာရတဲ့အခါမှာတစက်မြေအောင်မှာရေပွဲလေးတွေလိုပဲတခုတခုတခုတခုပေါ်ပြီးတော့ပေါ်ပြီးတော့ဒီလိုပဲဘေဝိနာပဲကြည်ကြည်ဒီနေသဒုက္ခနာတ္တသဘောမျိုးပါပဲနော်အဲ့ဒါမျိုးမြင်အောင်ကြည့်တယ်နောက်တစ်ခုကသင်ညာကြတော့ပရိစီကူပမာသင်ညာသင်ညာဆိုတော့ တန်လျာပေါ့ဗျာဘုန်းကြီးတို့ဒီကားတွေနှွေးရသည်တန်လျာတွေတွေ့ဘူးလိမ့်မယ်နေမွန်းတဲ့ချိန်တော့အဲ့လိုရှာပြေးသွားရေလို့ထင်တတ်တယ်ပေါ့နော်အဲ့လိုဟာမျိုးတွေသင်ညာရဲ့သဘောကဒီတိုင်းပါပဲတန်လျာသဘောမျိုးလိုပဲနော်ဘယ်ရာကြည့်ကြည့်ခုနထင်တာတော့ဒါငါသားပဲငါသမီးပဲငါပစ္စည်းပဲငါဥစ္စာပဲဘယ်ရာကြည့်ကြည့်ပေါ့ပေါ်ပြီးပြောင်းဖြစ်ပြီးပြတ်တဲ့အရာတွေကြည့်ရပါမယ် တန်လျင်များလိုက်ရှာလိုက်ဘာမှမတွေ့ဘူးကို့ထင်အမြင်တော့ရှိခက်လန်းကြည့်တော့ရေပြင်းလိုလိုပါလိုလိုထင်အနိကကြည့်တော့ဘာမှမဟုတ်နေရာရောက်ဖို့ရေပြင်းထင်းနေတာအဲ့ဒီလိုသဘောမျိုးပဲနောက်တေချာရှုမှတ်ခြင်းဒီကိုကမတာတာပဲသမီးပဲကြောင်းပဲဒီပစ္စည်းဥစ္စာတွေဒီဟာတွေပဲအနှစ်သာရရှာခြင်းဘာမှမတွေ့ပါဘူးကိုပစ္စည်းပဲဖြစ်ဖြစ်ပေါ့ လဲဆိုစုပေါင်းတာလို့ဒီရာဟုတုတကူလို့လှဲကွာအိမ်ကလည်းဒီမှာကြောင်းဆိုလို့အကုန်လုံးပေါင်းစုတာလည်းအိမ်တကူစီဖြတ်ချလိုက်အိမ်ဆိုတာမရှိဘူးခန္ဓာကိုယ်ကြီးကဒီတိုင်းပါတကူစီ32ပုံပုံချမယ်တကူစီချမယ်ဘာမှမတွေ့တော့အဲ့ဒီသဘောမျိုးပဲဒီသားသမီးပစ္စည်းနော်အဲ့ဒါတွေကလည်းအကုန်လုံးခန္ဓာကနေစာဒုက္ခအနတ္တလက္ခဏာကြီးသုံးဏတင်ကြည့်ဘာမှမမြဲတဲ့သဘောဒါကြောင့်နောက်မှတ်သားမှုသဘောလောက်ပဲကြံနေတဲ့တကယ်ကြည့်တဲ့အခါကျတော့ ကယ်အရှိကနေစာဒုက္ခအနတ္တပဲဒီပေါ်မှာငါသူတို့ယောက်ျားမှတ်သားနေတဲ့သဘောလေးတော့ပဲကျန်တယ်ပညာသဘောလေးနော်အဲ့လိုမျိုးမြောင်ကြီးတဲ့နောက်တစ်ခုကတော့သင်္ခါရကတလူပမာဒီကတော့ငပြောပင်ပေါ့ဗျာတော်တဲ့သွားပြီးထင်းခုတ်တဲ့ပုဂ္ဂိုလ်ငပြောပင်ကြီးတွေ့တယ်ငပြောပင်ကြီးကတော့ဘာမှသုံးမကြဘူးဗျာဒါနဲ့ပြီးဒီဒီဟိုထင်းအနေနဲ့ဘာမှသုံးမကြဘူးဗျာဒါနဲ့အရွက်ပဲပြီးပြီး အပင်မဲ့လီလီဟိုတော့စားတော့တဲ့အနေနဲ့တော့စားလို့ရတော့အခုကဲမောဟင်းကချက်တယ်ကျတို့လူမျိုးခြေတော့ထင်းနဲ့တင်စားပြောတော့အဲ့လိုတော့ချက်စားလို့ရပါဒီမှာတော့ထင်းဖြစ်တယ်ငပြောပညာဆိုင်လို့ပြုလို့မရဘူးလို့ပြောတာဒါကြီးလိပြပြီးတော့အလေးပိုင်းအကာမြပင်ဟုတ်လားဘာမှသုံးမရဘူးဆိုထင်းသဘောမျိုးသုံးမရဒီတိုင်းမှာပဲဘုန်းကြီးတို့ခန္ဓာကိုယ်ကြီးကဟုတ်လားတေသွားလို့ရင်တော့ဘာမှသုံးမကြပါဘူး နှစ်သာရမရှိဘူးပေါ့ဗျာအဲ့ဒီလိုပဲအဲ့ဒါတော့ငပြောပြန်ဥမာပေးထားတယ်သင်္ခါရအဓိကတော့နေသဒုက္ခနာတမြောင်ကြည်လိုက်တော့ဒါနှစ်သာရမရှိကြောင်းထင်ရှားတော့ပေါ့နောက်တော့နောက်ဆုံးတစ်ခုကတော့မာယုပမင်းစဝိညာဏံဒေတိတာဒေတိတာဒိဗ္ဗံစုဗန္ဒနာဝိညာဉ်ကြတော့မျက်လက်ဥမာပေးတယ်နော်မျက်လက်မျက်လက်ကြီးကြည့်ပါ နော်ခုခေတ်တော့ဒီမှာ နောက်တိုင်းရှေ့တိုင်းဒီမှာအထူးပါဘုန်းကြီးတို့ကထိုင်ဝင်ပါညာနဲ့အဲ့ဒါမျိုးစောင့်ကြည့်မျက်လက်အဲ့မှာမျက်လက်တွေကတိတိနဲ့ခံနေမောမှန်းလည်းတိတယ်ပြတာတယ်သူကပြပြနဲ့လှဲ့လှဲ့ပြတော့ဟုတ်မှဆရာဟုတ်တယ်ဆရာဟောသူကအဲ့လိုမျိုးလုပ်တယ်တကယ်တကယ်ကြိုက်လိုက်ကြည့်တဲ့အခါကျရင်တော့သူတို့ရတရုပ်ဝက်ချက်လေးရှိတော့အဲ့တိုင်းဒီဝိညာဉ်ကလည်းမျက်လက်သဘောမျိုးလို့ထင်ထင်တတ်တယ်ပေါ့ဗျာနော် နော်ဒါငါပဲသူပဲဒီလိုမျက်လက်သွားမျိုးထင်တာပဲအဲ့ဒီဝิญဉ်စိတ်မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်ဒီစိတ်တွေပေါ့အဲ့တော့ဒါကတော့နေဇဒုက္ခမမြင်မနဲ့ကောင်းတာထင်တတ်တယ်ငါသူကယောက်ျားမိန်းမထင်တတ်တယ်ဒါကဒီဝิญဉ်စိတ်လေးကိုနေဇဒုက္ခနာတာမြင်အောင်ကြည့်ရအောင်စစကတောက်တာနှမ်းကြည့်လို့မြင်ကိုဘုန်းကြီးတို့မျက်စိမျက်စိကြည်တာကလည်းကောင်းမှရှေ့အဆင်အာရုံရှိမှကိုဘုန်းကြီးတို့ဒကာကြီးတို့ဓမ္မကြီးတို့ကြည်နေကြတယ် နော်ကိုကမျက်စိကောင်းလို့မျက်စိမကောင်းရင်မမြင်ရဘူးနော်မျက်စိကောင်းလို့မြင်မြန်တော့ဒါဥက္ကဋ္ဌိကြီးပဲဟာဒါရဒါတော့ဒကာကြီးဒေါက်တာမျိုးတန်ကျော်ဒါပစိုးဒါကူဦးအောင်ခင်မဲ့စာကြီးတော့ဒါဒီလိုပဲဆွဲမှတ်နေတာတကယ်တမ်းကြာအဲ့ဒါကြည်လိုက်ဘယ်အရာမစိုးဒီမျက်စိကလည်းတေချာကြည့်နေရင်အနိစ္စဒုက္ခအနတ္တမြင်အောင်ရှိရတယ်ငါတို့ကယောက်ျားမိန်းမမဟုတ်ဘူးရုပ်တဘာဝတတ်တတ်နဲ့ရုပ်မျက်စိရုပ်လေးမြင်အောင်တတ်တတ်မြင်အောင်ရှုကြည့်ပေါ့ရှုခြင်းတရားခုနက ကိုမျက်စိရုပ်လေးပေါ်မှာလဲငါငါမျက်စိပါညာပျောက်သွားတယ်။နောက်မြင်ရတဲ့ယူပါရုံမျက်စိကောင်းလို့ရှေ့ကအဆင်းပါမြင်ဒီရုပ်ကလေးကြည်လိုက်ပေါ့။ဘာအိနာနဲ့ကောင်းနေတာကောင်းနေမိရလဲကောင်းနေတာမြင်ရမိပြတ်သွားမယ်ဆိုဘာမှမမြင်တော့။နော်အဲ့ဒီနှစ်ခုပေါင်းစုံမှာ မြင်သိစိတ်ကဖြစ်တာ။ဒီကဒီဒါငါမြင်တယ်ငါသိနေတဲ့ဘုန်းကြီးပဲအစာရလို့ပေါ့။ဒါမျိုးဖြစ်တတ်တယ်။နော်ဒါတွေကိုမြင်သိစိတ်ပဲဖြစ်ဖြစ်မြင်နေတဲ့ရူပါယုံပဲဖြစ်ဖြစ်ကိုယ့်ရဲ့ မျက်စိကြည်တာပဲဖြစ်ငါတို့ဘာယောက်ျားမိန်းမပျောက်ပါအောင်သူ့ရဲ့တဘာဝတက်တက်ရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်မြောင်ရှုလို့ဒါပြောအဲ့လိုမြောင်ရှုနိုင်တော့ဟောဒီဝိညာဉ်ကမျက်လက်သဘောပဲဆိုတာဒါထင်ရှားတော့အဲမနေ့ကပြောခဲ့တဲ့ကိုကြည်ရှင်ကမေးခဲ့တာနဲ့ဒီလိုပါဒီနေ့ပြောချင်တာပါလေခန္ဓာ၅ပါးရဲ့ဖြစ်ကြောင်းတရားတွေနော်ကိုရေအရာလေးပြင်းမလို့ရိုက်ခိုင်းနေတာမပြီးသေးတာနဲ့ခန္ဓာ၅ပါးတော့ပြီးပါပြီ ဘုန်းကြီးအာရဏနဲ့တွဲနေတဲ့စာယောကအဲ့လိုဖြစ်လို့အာရဏ12ပါးကိုရိုက်ခိုင်းနေအဲ့ဒီမှာကိုရှင်အဲ့ဒီဟာလေးတင်ပေးပါခန္ဓာ၅ပါးဖြစ်ကြောင်းတရားဆိုတာလေးပြောမယ်ဒါကိုဘုန်းကြီးတို့ဘယ်အယူပြောရလဲဆိုပရိသမီရာမကပါဠိတော်မှာပါတယ်ဟုတ်တယ်ဒီမှာခန္ဓာ၅ပါးအဲယူဘက်ခန္ဓာခုနပြောတဲ့တရားတွေယူဘက်ခန္ဓာရေမြုပ်ဥမာပေးတယ်ဝိနခန္ဓာရေဘွက်နော်တစ်စက်မြေအောင်မှာကြားတဲ့ရေဘွက်လေးတွေရေပုစပေါင်းလေးတွေ တင်ညက်ခန္ဓာတန်လျက်တန်လျက်ကိုရေထင်လို့ဆိုတာသင်္ခါရခန္ဓာငါပြောတော့ပေါ့အိမ်ဆောက်ဖို့ထင်ဆိုင်ဖို့ဒါမျိုးသုံးမကြတဲ့သဘောမျိုးเนาะဒီငါပြောပြဝိညာဉ်နဲ့ခန္ဓာမြဲလက်သဘောမျိုးမြဲလက်သဘောမျိုးလှည့်စားခန္ဓာငါတို့ရောယောက်ျားမိန်းမထင်မှောက်စိတ်ထဲမှာလှည့်စားခန္ဓာဘုရားခန္ဓာ၅ပါးကိုသိထားမယ်ဒါတော့အကုန်လုံးသိပါတယ် ယူဘက်ခန္ဓာဝိညာဉ်ခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာယူဘက်ခန္ဓာဆိုတာရုပ်တရားတွေသုံးဖို့ဟောဒီရုပ်ခန္ဓာကိုဝေဒနာခန္ဓာခံစားနေတဲ့သဘောလေးကိုပြောပါတယ်။သင်ညက်ခန္ဓာဆိုမှတ်သားနေတဲ့သဘောလေး။သင်္ခါရခန္ဓာဆိုသင်ညဝေဒနာသင်ညာမှာလွဲတဲ့သင်္ခါရတရားစေတသိက်90ကိုပြောတယ်မနေ့ကလည်းပြောခဲ့ပြီ။အဓိကတော့စေတနာစေတသိက်လေးကိုအဓိကထားပြောတာပဲ။နော်။စေနာစေတသိက်လေးကိုသင်္ခါရပြောတာ။ ဒါပေမဲ့ကျန်တဲ့အားတွေကလည်းဒီဟာကိုဥတီပြောမယ်ကျန်တဲ့တရားတွေလည်းကုန်ပါလားမနေ့ကပြောခဲ့ပြီဟုတ်လားတမ္ဒလာပြီဝင်းကြီးတုပ်လာပြီသူတယောက်ထက်လာတော့ဘူးသူ့နောက်မှာနောက်ကဝင်းကြီးတွေဝင်းလေးတွေပါမယ်နော်တက်တော်ဆောင်တွေပါမယ်ဒါတွေနဲ့တွဲလာတာပြောတော့တော့ဟုတ်လားဘယင်လာပြီတမ္ဒလာပြီဝင်းကြီးုပ်လာပြီဒီလိုပြောသူတယောက်ထက်လာတော့ဘူးအဲ့ဒီသဘောမျိုးပဲဒီမှာသင်္ခါရဆိုတာစေတနာအဓိကပဲ စေနာတရားတွေဟာသင်္ခါရဆိုပေမဲ့ဉာဏ်နဲ့စေတသိက်တွေဉာဏ်နဲ့စေတသိက်59ပါးလုံးပါတယ်ပေါ့ဗျာဒါကိုပြောချင်ပါဝိညာဉ်စိတ်တွေပေါ့ဗျာစိတ်ကမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ကိုထိသိစိတ်ဉာဏ်နဲ့စိတ်တွေအတွေးစိတ်တွေအကုန်လုံးဟာဒါဝိညာဉ်ပဲဝိညာဉ်နဲ့ခန္ဓာပဲဒီလိုမှတ်ထားအဲ့တော့ယူဘခန္ဓာဖြစ်ကြောင်းတရားဘုန်းကြီးပါဠိလေးဖတ်ပြမယ်နော်ဘာဖြစ်လို့လဲဆိုတော့ဘာကြောင့်ဘုန်းကြီးဒီတိုင်း ဟိုတရားနာတဲ့ပုံကိုယ်တွေကြတော့ဒီတိုင်းပြောနေဟာဘုန်းကြီးသူ့ထင်သူ့မြင်နဲ့ပြောတယ်ဒီလိုဖြစ်နေမှာပရိသမီတာမကပါဠိတော်မှာပါပါတယ်ခောရကနိကကိုသာမဏေ53 54မှာရူပခန္ဓာတဥရိယံပတ္တံတော်ကရမာနိပြင်စလက္ခဏာနိပတ္တိယူပခန္ဓာဖြစ်ပုံဒါတွေကဘယ်နှမျိုးရှိလဲ၅မျိုးရှိတယ်ဖြစ်ပုံလားပရမဖြစ်ကြောင်းရင်ဖြစ်မှုရင်နှမျိုးပေါ့ဗျ ဖြစ်နေမှုဖြစ်ကြောင်းကအဝိဇ္ဇာသမှုရိယရူပသမှုရိယအဝိဇ္ဇာအကြောင်းမို့လဲရုပ်တွေဖြစ်တယ်ဒါကြောင့်အဝိဇ္ဇာရူပခန္ဓာဖြစ်ကြောင်းတရားချုပ်ကြောင်းတရားအတူတူပဲဗျာသူကနောက်တဏှာသမှုရိယရူပသမှုရိယတဏှာကြောင့်မို့လဲရုပ်တွေဖြစ်တယ်ပြီးတော့ကမ္မသမှုရိယရူပသမှုရိယကံကြောင့်မို့လဲဒီရုပ်တရားဖြစ်တယ်ဒါတော့ဘုန်းကြီးတို့ ဆုံးလုံးဆရာတော်ကြီးဘုရားနဲ့နီးတဲ့မိတ်ကြားတဲ့စကားလေးနဲ့ကပ်မှလိုက်ပေါ့ဗျာမသိတော့လိုချင်လိုချင်တော့ဆွဲလွန်ဆွဲလွန်နဲ့ပြုတ်လို့ပြုတ်လို့တဲ့သူကံတွေကိုပြောတာအိုတတ်တဲ့ဘုန်းကြီးတော်မိုးရေလိုင်းဒီခန္ဓာကိုရောဘုန်းကြီးခန္ဓာကိုဒကာကြီးတို့ဓမ္မကြီးရောခန္ဓာကိုပြန်ကြည့်လိုက်ပေါ့နော်မိုးရေလိုင်းဗာပြက်လာတယ်ဖြည်းဖြည်းကြီးလာတယ်အိုးလာတယ်နောက်ဖြည်းဖြည်းနဲ့ဗာပြက်အိုးလာအိုးလာနေဗာပြက်ယောဂါတွေဖြက်လာတယ်နားလာတယ်ပေါ့ဗျာဒီခါလေးယောဂါဖြစ်ရာနေအိုးသွားတယ် အဲမျိုးပေါ့ယောဂမြန်ဖြစ်လာရင်တိတ်တည်တာသွားတယ်ပိန်ရှုံကြသွားတာအဲကြောင့်မို့အိုနာသေးဆိုပေမဲ့လို့ဒါကအစဉ်စကလုံးအနေနဲ့ပြောတာပဲတခါတလေအိုရာနဲ့နာမယ်နာရာနဲ့အိုမယ်ဒါတော့ဘယ်ဟာအရင်ဖြစ်မယ်လို့ဒီကြပြောခက်တယ်နောက်ဆုံးတော့သေသွားတာပါပဲနော်အဲ့ဒီအိုနာမွေးအိုနာသေးတဲ့ဒုက္ခတွေဘုန်းကြီးတို့မမြင်ဘူးဗျမမြင်တော့ဗာပြက်လာတယ်ဒီ လူဘအကောင်းလေးလို့နတ်ဘအကောင်းလေးလို့အဲ့လိုထင်တာပေါ့နော်မသိတာမသိတာကအိုအိုနာသေးဆိုတဲ့ဒုက္ခမသိတာဝိဇ္ဇာမသိတော့လိုချင်တာတဏှာပေါ့လိုချင်တော့ပြုတ်လောက်တာပေါ့ခုတရားနာတယ်ဘုန်းကြီးတရားဟောတယ်တရားကျင့်တယ်ဟိုလူဘမြော်ပြီးတော့ဒီကံနေလောက်တယ်နတ်ဘမြော်ပြီးဒီကံနေလောက်တယ်အဲ့ဒါတော့အဲ့ဒီဘဝတွင်ပြီးရောပဲအဲ့လိုမဆုမတောင်းအောင်နိဗ္ဗာန်ဆုတောင်းဒီကံနဲ့ နိဗ္ဗာန်မရောက်မချင်းတော့ဘုန်းကြီးတို့လူဘဝလည်းပြန်ဖြစ်နေဦးမှာနောက်ဘဝလည်းရောက်နေဦးမှာဗြဟ္မဘဝလည်းရောက်နေဦးမှာဒါကြောင့်မို့ရုပ်ခန္ဓာကိုရရင်းရအကြောင်းရအဝိဇ္ဇာတဏကံအာဟာရကဲအာဟာရမွေးကလေးကြည်လိုက်အမေရဲ့အစာအာဟာရနဲ့ခန္ဓာကိုယ်ပြေးပြေးကြည်လာတယ်မွေးလာပြန်တော့ဒီအစာအာဟာရကြောင့်ဒီရုပ်ခန္ဓာကိုယ်ပြေးပြေးပြေးပြေးကြည်လာမစားတဲ့တင်းတွေကြပါပြည့်လဲ ရက်ဒီလို့မရဘူးလေအစာမဝင်ဘူးဆိုသေတော့တာပဲဒီယုတ်ခန္ဓာပျက်စီးတော့တာဒါကြောင့်မို့ဝိဇာတဏကံတွေကတော့အတိတ်အကြောင်းလို့ပြောလို့ရပါတယ်အာရတော့ဒီပြစ္ဆုတ်ပံဘွားရဲ့အကြောင်းထဲမှာပါတယ်ဒီအကြောင်းတွေကြောင့်ရူပခန္ဓာဖြစ်တယ်အဲ့လိုရှုတဲ့အခါမှာသူကအကြောင်းက၄မျိုး၅မျိုးရှုရတယ်ဒါတွေပေါ်ပြီးပြောက်ဖြစ်ပြီးပြည့်ပေါ့အဖြစ်ကိုလည်း၅မျိုးရှုရမယ်ဝိဇာတဏကံကြောင့်မို့ဒီယုတ်တွေဖြစ်လာတယ် ထဝီရုပ်ပဲဖြစ်ဖြစ်အာဘောရုပ်ပဲဝါယောရုပ်ပဲဖြစ်အာဟာရကြောင့်ဒီရုပ်တွေဖြစ်လာတယ်ဒါကအကြောင်းတရား၄ခုပူတဲ့သဘောလေးကြည်နေလေပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါပစ္စုပန်တဲတဲမှာဖြစ်နေတာကိုလည်းကြည်ရတယ်ဒီရုပ်ဘခန္ဓာကိုရှုတဲ့အခါကျတော့ပရဝိတရှုရင်လက်ရှိပူနေတဲ့သဘောလေးပရဝိတဆိုရင်တော့မားနေတဲ့သဘောလေးလက်ရှိမားနေတော့ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒီယောဂဘာပြီးလို့ရအတိတ်ကကိုပြုတ်ခဲ့လို့ ဝိဇာဖြစ်ဖြစ်တဏှာဖြစ်ကံဖြစ်ဖြစ်အာရဖြစ်အာရတော့မြင်လွယ်တော့အစာအာရစတာလို့ဒီယောက်ခဏဝေဖြစ်လာဒီပူမှုအေးမှုတွေဖြစ်တာဟုတ်လားငရုတ်သီးစားရင်ပူတာပဲဒါမျိုးပေါ့ဗျာရေခဲတော့အေးတာပဲဒါအစာအာရကြောင့်ချက်ချင်းသိတာတယ်အဲ့ဒီအကြောင်းတရားတော့အ ਨੇ ဆုံးဒီလေးမျိုးလုံးမြင်ဖို့ဆိုတာတော့ခုနကတမာရီအကောင်းတဲ့ပုံကိုမျိုး ဇန်တမာရီလောက်ထိရတဲ့ပုံကုံမျိုးစုံတော့မြင်လွယ်တာပေါ့ဗျာ။ကျန်တာတော့သုဒ္ဓမယညာစေတမယညာနဲ့သိပြီးမှဆင်ញရမဲ့သဘောပဲ။ဒါကြောင့်ဒါတွေကညာလန်းစဉ်ဆိုတာဒါကိုပြောတယ်ပေါ့ဗျာ။ဒါလည်းရှေ့ရှေ့တုန်းကဘုန်းကြီးတို့ဂာနုပဒနာဘိုင်းတို့ကကြာဒီလိုအကြောင်းတရားတွေမရှုမှတ်ခိုင်းဘူးဗျာ။ဒီမှာကြာအကြောင်းတရားတွေရှုမှတ်ခိုင်းတယ်။ရုပ်ရဖြစ်နေတဲ့လက်ရှိဖြစ်နေတဲ့သဘာဝကိုလည်းကြည့်ရမယ်။အကြောင်းတရားကိုလည်းရှုရမယ် နော်နှစ်မျိုးရှုရတယ်နော်ဒီမှာအကြောင်းလည်းရှုမယ်အကျိုးလည်းရှုမယ်ဒါကိုပြောတယ်အမှတ်တာအဲ့တော့ရုပ်ဖြစ်နေတာလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါပြက်သွားတာပဲအပြက်ကိုလည်းရှုရမယ်ဒီခုနဝိဇာတဏှာတွေကံတွေအာရတွေချုပ်သွားလို့ဒါတွေပြက်သွားရင်လည်းပဲဒီယောဂမဖြစ်တော့ဘူးအဲ့တော့ချုပ်ကြောင်းတရားကိုလည်းရှုရမယ်အဲ့လိုဖြစ်ကြောင်းတရားရှုသလိုချုပ်ကြောင်းတရားရှုရမယ်ဖြစ်ကြောင်းနဲ့ဖြစ်မှု နော်ချုပ်ကြောင်းနဲ့ချုပ်မှုဒါမျိုးပေါ့အကြောင်းကျိုးအကြောင်းကျိုးအတွဲလာရှိရမယ်သစ္စာအနေနဲ့သစ္စာသဘောမျိုးပါပဲနော်အဲ့လိုမှတ်တာဒါဝေဒနာအတွက်ပြီးရောဟိုသူယူဘက်ခန္ဓာအတွက်ပြီးရောပေါ့နော်ဝေဒနာအတွက်ပြောကြအောင်ဝေဒနာလည်းဒီမှာပါဠိလေးဖတ်ပြမယ်ဝိဇ္ဇာသမှုရိယဝေဒနာသမှုရိယဝိဇ္ဇာကြောင့်ဝေဒနာဖြစ်တယ် တဏှာသမုဒိယဝေဒနာသမုဒိယောတဏှာကြောင့်မို့ဝေဒနာဖြစ်တယ်ကာမသမုဒိယဝေဒနာသမုဒိယောကံကြောင့်မို့ဝေဒနာဖြစ်တယ်ဖတ်တပစ္စယဝေဒနာသမုဒိယောရှေ့ကတော့အတိတ်ကအနေနဲ့ဆိုင်တယ်ဝေဒနာတင်ညာသင်္ခါရဒီသုံးပါးတူတူပဲအဲ့မှာကြည့်လိုက်အရင်တုန်းကဒီခံစားမှုဝေဒနာတွေမှတ်သားမှုတင်ညာတွေသင်္ခါရစေနာသဘောတရားတွေဒီတရားတွေကိုဘုန်းကြီးတို့ကဒုက္ခဖြစ်မှမသိခဲ့လို့အဝိဇ္ဇာ မသိတော့လိုချင်တော့လိုချင်တော့ကုသိုလ်ကံလုပ်ပြီးဆူတောင်းကုသိုလ်ကံတွေလုပ်ပြီးဒီဘဝတွေရအောင်လုပ်ခဲ့တယ်ဒါကတော့အတိတ်အကြောင်းတရားတွေပေါ့ဝိဇာတဏကံအာရဝေဒနာဖြစ်ဖြစ်သင်ညာဖြစ်သင်္ခါရဖြစ်ဒါအတိတ်အကြောင်းတရားပဲဖတ်တာဖတ်တာကြလေခုနဓာရ6ပါအောင်6ပါဝိညာဉ်6ပါအဲ့ဒီဆသကတုတ်တန်နေနားလေပုံနားလေဖတ်တာကြောင့်ဝိညာဉ်ဖြစ်တယ်ဖတ်တာကြောင့်သင်ညာဖတ်တာကြောင့်သင်္ခါရပေါ့အဲ့ဒီကြတော့သွားပြီ ဘယ်လိုလာလဲဆိုတော့ဖတ်တာကနေပြီးတော့ဟိုမျက်စိရဲ့တစ်ခုပဲဥပမာကြည့်လိုက်ပါတော့မျက်စိရဲ့ခုနကဘုန်းကြီးပြောခဲ့ပြီအစင်ရဲ့ခုဘုန်းကြီးရုပ်ကိုကြည့်နေတယ်ကိုမျက်စိကောင်းလို့မျက်စိမကောင်းရင်မမြင်ဘူး။နောက်ဘုန်းကြီးရုပ်ကလည်းရှိမှရှိနေမှမြင်ရတယ်။ဒါယူပါယုံခေါ်တော့အဲ့ဒီကိုမျက်စိကလည်းကောင်းမှရှိရလဲဆင်းအာယုံကြီးကလည်းရှိနေမယ်ဆိုဒါကကြည့်လို့မြင်လို့ရတယ်။အဲ့ဒီမြင်ချင်းကြောင့်မျက်စိနဲ့ဒီအစင်းယူပါကိုပေါင်းစုံတိုက်ဆိုင်လာ တိတ်ဝေးနေလည်းမမြင်တိတ်ကတ်သွားရင်မျက်စိလည်းကတ်သွားရင်မမြင်ရတော့အလောတော်အလောတော်ပေါ့ပေါင်းစုံ တိုက်ဆိုင်မှုရတဲ့ခါမှာမြင်သိစိတ်ဖြစ်သွားတယ်အဲ့ဒီစကုမျက်စိအကြည်တာလေးရရှိကဘုန်းကြီးဆိုတဲ့အစင်းရအဲ့ဒီနှစ်ခုပေါင်းစုံတော့မြင်သိစိတ်ဖြစ်လာအဲ့ဒီသုံးမျိုးပေါင်းစုံတဲ့အချိန်မှာဖတ်တာစေတသိက်အတွေ့အထိဖတ်တာဖြစ်တယ်ဒီစေတသိက်အတွေ့အထိဖတ်တာကဘုန်းကြီးတို့ဟို စိတ်လိုရုပ်လိုမဟုတ်ဘူးเนาะစိတ်စိတ်စေတသိက်တော့တော်တော်လေးဟိုမြင်ရကြည့်ရခက်တယ်။ဘာနဲ့တူလဲဆိုမှသူများတာများကြီးစာနာမြင်ဟိုလူကချင်းနေတဲ့သဘောမျိုးပဲသူများချင်းစာနာမြင်ဟိုသွားတွေကကြိမ့်လာတယ်အဲ့လိုမျိုးဖြစ်တဲ့ခံစားမှုမျိုးဝေဒနာလည်းတော့မတူသူဖတ်တာတွေ့ထိတဲ့သဘောမျိုးဒီဖတ်တာကောင်းတာတွေ့ပြီးရင်ကောင်းတဲ့ဝေဒနာဒုက္ခဝေဒနာမကောင်းတာတွေ့ထိပြီးဒုက္ခဝေဒနာ တာမန်ဝေနာဒွိဋ္ဌိတာမန်ဒွိဋ္ဌိပင်ဥပ္ပခဝေနာအဲ့ဒါဝေနာခန္ဓာပဲဝေဒနာဖြစ်လာရင်တင်ညာတို့သင်္ခါရတို့ဒါတွေအကုန်တွဲဖြစ်တာနော်ဒီစေတသိက်တရားတွေဘယ်တော့မှသူတို့ကခွဲမဖြစ်ဘူးတွဲဖြစ်နေဒါကြောင့်မို့အဲသူတို့ရဲ့အကြောင်းတရားဖတ်တာကြောင့်မို့လဲဒီဝိညာဉ်တင်ညာသင်္ခါရဖြစ်တယ်လို့ဒီလိုလဲမှတ်ထားအောင်အဲ့တော့ရှုမှတ်တဲ့ခါကျတော့ဝေဒနာပဲရှုရှုခါလဲဆိုဒုက္ခဝနာရှုတယ်အာဒုက္ခဝနာလေးပဲအနေစာဒုက္ခနာ ခုနဒုက္ခဝိနာဆိုဒုက္ခမြောင်ရှုရမယ်ဒုက္ခဝိနာဆိုမြညောင်မြရှုသလိုရှုရမယ်ဥပ္ပခဝိနာဆိုရင်အနေဆာသုံးဖို့အနတ္တမြောင်ရှုရမယ်ဒီလောက်ပဲဟောတာဟုတ်ဗျဟောဒီခန္ဓာ၅ပါးရှုမှတ်နေကြတော့ဘာလာလဲပညာလမ်းစဉ်ပညာကျင့်စဉ်ပိုင်းဖြစ်တဲ့အတွက်အကြောင်းကိုလည်းရှုရမယ်အကျိုးကိုလည်းရှုရမယ်ဝိဇာတဏကံဖတ်တာကဒါအကြောင်းတရားတွေ ဝိညာတင်ညာသင်္ခါရဆိုတာဒါကြိုးတရားတွေဒီဝိညာလေးဟိုဒုက္ခဝိညာဆိုဒုက္ခဝိညာများညောင်းများစုလို့ခံခက်တဲ့သဘောလည်းမြင်အောင်ရှုရမယ်ရှေ့ကအကြောင်းပြတဲ့ဝိဇာတဏကံဖတ်တာဒါတွေလည်းရှုရမယ်တင်ညာမှတ်သားမှုသင်္ခါရစေတနာဆိုတဲ့စစ်ဆောင်မှုပေါ့ဒီဟာလေးလည်းပေါ်ပြီးတော့ပေါ်ပြီးတော့ဖြစ်ပြီးပြက်နော်အကျိုးဖြစ်နေတာလည်းမှတ်ရအကြောင်းကိုလည်းအ ਨੇ ဆုံးဖတ်တာတစ်ခုပြင်မြင်အောင်မှတ်ပေါ့ ဒီခုနက သူဒီထဲမှာရေးထားတဲ့အတိုင်းရှင်သာရိပုတ္တရာရှင်မြတ်ကြီးဟောတာဒီပရိသမီလာမကပါဠိတော်ဒီလေးမျိုးလုံးမြင်နိုင်တဲ့ကောင်းတယ်ဒါတော့တမာရီအားကောင်းမှမြင်ပါပဲတမာရီအားမကောင်းရင်တော့တုဒ္ဓမြညာစိန္ဒမြညာနဲ့ရှုဦးပါပဲနော်ဝိညာဉ်နဲ့ခန္ဓာဆက်ကြည့်မယ်ဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာကြတော့ဘုန်းကြီးတို့ကြည့်လိုက်စိတ်ကလေးပေါ့မြင်သိစိတ်ကြားသိစိတ်နားသိစိတ် ဘုန်းကြီးကြည်နေတယ်ဒီမြင်သိစိတ်တွေကြည်လဲပေါ်ပြပြောက်ပေါ်ပြပြောက်ဒါပေမဲ့ဘုန်းကြီးဆက်ကြည်နေအောင်မတက်တမတဲ့မပြောက်ဘူးထင်တော့ကြားတဲ့ဟာတွေကြောင့်ပိုသိတာတယ်ဘုန်းကြီးတန်ဆိုရင်တတမိတတံပေါ်နာဈာတိစိတ်ပေါ်ပြပြောက်ပေါ်ပြပြောက်အဲ့ဒါထင်ရှားတယ်အနံ့လည်းဒီတိုင်းပဲနံလိုက်မှုေးလိုက်နော်စားစရာစားစရာဆိုလဲတကူတကူတကူတကူအဲ့ဒါဖြစ်ပြတာစားပြီးတကူတကူအဲ့လိုမျိုးဖြစ်တယ်အတွေ့အထိလည်းဒီတိုင်းပဲဒါပေမဲ့ဖြစ်စဉ်เนี่ยသိဉာဏ်တော့ဘုန်းကြီးကတခုလည်းပဲထင်တာ အဲ့ဒီမှာလေဝိဇာတနာကံဆိုတော့ဒါဒုတိယပေါ့ဗျာဒီစိတ်တွေဒီခန္ဓာကိုယ်ကြီးရလိုက်ဒီဝိညာဉ်သင်္ခါရသင်္ခါသင်္ခါရဝိညာဉ်ဆိုတာစိတ်ဆိုတာဖြစ်လာတာနော်အာယုံရှိရင်စိတ်ကဖြစ်တာဖြစ်လာတော့ဒီခုနကဒီဖြစ်လာရင်ဒုက္ခဆိုတာဖြစ်တော့တာပေါ့ဗျာမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်ဒီခါဒီမကောင်းတာမြင်တော့မကောင်းတဲ့စိတ်တွေဖြစ်တယ်ကောင်းတာမြင်ကောင်းတဲ့စိတ်တွေဖြစ်တယ်ဒါမျိုးတွေပေါ့နော်ဒုက္ခတွေဖြစ်တာ ဘာဖြစ်လို့လဲမသိလို့ဒီခန္ဓာကိုယ်ကြီးကိုလိုချင်ခဲ့လို့မသိတော့လိုချင်လိုချင်တော့ဆွဲလာဆွဲလာတော့ပြုတ်လို့ပြုတ်လို့တော့ဒီခန္ဓာကြီးရလာတော့ဒီစိတ်တွေဖြတ်လာတော့အဲ့ဒါကအတိတ်ကြောင့်တရားတွေပေါ့နာမရူပံဝိညာဉ်နဲ့ခန္ဓာဒါကြတော့ဘာသွားကြည့်ရမလဲဆိုဓာရ6ပါးအာယု6ပါးလှမ်းကြည့်မြင်လွယ်တယ်ဓာရ6ပါးစကုဒ္ဒရာမျက်စိကြည့်တာသောဒ္ဒရာနားကြည့်တာကာဏဒ္ဒရာနှာခေါင်းကြည့်တာဇိဝါဒရာလျှာကြည့်တာ ကာယတာကိုယ်ကြည်တာ မနောတာတာမနောဘဝင်ကြည်တာဒါစိတ်လေးဘဝင်စိတ်လေးကိုပြောတယ်ဘဝင်စိတ်လေးရယ်ဘဝင်စိတ်ကတော့ဒါကတော့စိတ်ပေါ်ပြရှိနာမ်ပေါ့ဓမ္မယုံကြတော့အဲ့ဒီမှာဒီအာယု6မျိုးရှိတယ်ယူပါယုံကအရှင်တတာယုံကအတန်ခန္ဓာယုံကအနတ်ရတာယုံကအရာတာဘုဒ္ဓဘာတွေ့ဒီဒါပတာရယုံ၅ပါးခေါ်တယ်ပတာရယုံ၅ပါးကြံတဲ့ယုတ်တည် ဓမ္မဂုဏမှာကုံပါသွားပြီနော်အဲ့လိုမှတ်ဟောခုနပတာရငါးပါးသုခုသောတာကဏတာစေဝကာယပေါ့ဒါပတာရငါးပါးအဲ့ဒါကျန်တာရဲ့ရူပံတတော်ကံတော်ရတံဖုဒ္ဓဘာယုံရဲ့အဲ့ဒီအာယုံ၅ပါးရဲ့၁၀ပါးပေါ့အဲ့ဒီကျန်တဲ့ယုတ်တွေယုတ်က၁၈ပါးကြီးတော့ကျန်တဲ့ယုတ်တွေဟာဒီဓမ္မဝင်ထဲမှာကုန်ပါသွားတယ်ကျန်တဲ့စိတ်တွေဟာဒီဓမ္မဝင်ထဲမှာပါသွားတယ်စိတ်စိတ်တိတ်ပေါ့ပြီးတော့ မတော်တွာတာနဲ့ဓမ္မာယုံဟာဘာပြောမလဲယုံနာနေပဲနာယုတ်တွေပဲအဲ့ဒီနာယုတ်တွေကြောင့်မတော့ကမြင်သိစေကြားသိစေအတွေးစိတ်တွေဖြစ်ပါလေနော်ဓမ္မာယုံကြံတွေးစရာမနောဝိညာဉ်စိတ်တွေဖြစ်တော့ဗျဒါဟာဝိညာဉ်နဲ့ခန္ဓာပဲဒါနာယုတ်ကြောင့်ဖြစ်တဲ့ဝိညာဉ်နဲ့ခန္ဓာပဲအဲ့ဒါတွေကတော့ပစ္စုပန်အကြောင်းနဲ့အကျိုးတွေပဲ နော်ဒီစိတ်လေးပေါ်ပြီးပြောက်ဖြစ်တယ်လို့ရှုရတယ်လို့ရှေ့ကမနောဒွါဒဓမ္မယုံဒီဟာတွေလည်းပေါ်ပြီးပြောက်ဖြစ်ပြီးပြောင်းမြင်အောင်ရှုပါအဲ့ဒီလိုမိတ်ပါတော့အဲ့တော့ဒီမှာအောက်မှာယူဘက်ကနဲ့ရှုမှတ်တဲ့နေဆိုခုနအတိုင်းပဲဖောက်ပြန်ဖြစ်စေဒါကတော့တာမန်ရေးတာပါပဲတတိနိုင်ငံနဲ့ပရဝိဒဆိုပရဝိဒသဘာဝတွေကြည့်မယ်သူရဲ့အကြောင်းတရားတွေကြည့်မယ်နော် သူ့ရဲ့အကြောင်းတရားပါလဲဝိဇာတဏကံအာရဒါပဲပထမကတော့ဒီပရဝိဒဆိုပရဝိယုတ်လေးပေါ်ပြီးပြောဖြစ်ပြီးဖြစ်မာတဲ့သဘောလေးပေါ်ပြီးပြောဖြစ်ပြီးပြဒါလေးမြင်အောင်ကြည့်ကိုယူဘက်ခန္ဓာတိဇောဒကြည့်မယ်ပူရာလေးသိမယ်ဆိုပူရာလေးပေါ်ပြီးပြောဖြစ်ပြီးပြဒါမြင်အောင်ကြည့်ပေါ့ပြီးတော့မှအကြောင်းတရားကိုရှုနော်တတိညာလွတ်နေတော့ဒါကဒီဟာကိုသိအောင်ရှုလို့မရဘူးဗျနော်တတိညာရှုနေတော့ဒါယောနိတော်မတိကာရနဲ့ရှုပေါ့ရှုနေဒီရောပေါ်ပြီးပြောဖြစ်ပြီးပြသိမှာ ဒါဘာလို့ဖြစ်လဲခုနအကြောင်းတရားတွေလည်းညာနဲ့ဆင်ញံပြီးရှုမယ်ဒီအကြောင်းတရားတွေချုပ်သွားရင်ဒါပြပြက်တာနဲ့ချုပ်တာအတူတူပဲပေါ့ဗျာနော်အဲ့ဒီအကြောင်း အကြောင်းဖြစ်ကြောင်းကိုလည်းရှုမယ်ပြက်ကြောင်းကိုလည်းရှုရမှာပေါ့ဗျာအဲ့ဒါကိုပြောရင်လည်းဒီမှာတော့ဖြစ်ကြောင်းနဲ့ချုပ်ကြောင်းလို့ဒီလိုရေးထားတယ်ဖြစ်မှုနဲ့ပြက်မှုပါပဲဖြစ်မှုဖြစ်ကြောင်းပြက်မှုပြက်ကြောင်းဒီလိုပဲမှတ်ထားဖို့ ရုပ်ပဲရှုယူဝိညာဉ်ခန္ဓာပဲရှုယူလက်ရှိအကျိုးတရားရုပ်ရဲ့သဘာဝရှုမယ်ဝေဒနာရဲ့ခံစားတဲ့သဘာဝသင်ညာရဲ့မှတ်သားနေတဲ့သဘောလေးသင်္ခါရရဲ့သင်္ခါရစေတနာဆိုတိုက်တွန်းတွန်းပေးတဲ့သဘောမျိုးဆေးဆော်ပေးတဲ့သဘောမျိုးတိုက်တွန်းပေးတဲ့သဘောလေးပေါ့ဝိညာဉ်ဈာတိစိတ်မြင်တိစိတ်အနံ့တိစိတ်စာတိစိတ်ထိတိစိတ်အတွေးစိတ်ပေါ့ဒီစိတ်လေးပေါ်ပြီးပြောက်ပြီးပြောက်သူတို့ရဲ့အကြောင်းတရားလေးရှုမယ်ဖြစ်တတ်တဲ့အကြောင်းတရားဝိဇ္ဇာ ဟနာရုပ်ဆိုရင်ဝိဇာတဏကံဟာရရှုဝေနာတင်ညာသင်္ခါရကြဝိဇာကံတဏဝိဇာတဏကံဖတ်တာရှုပေါ့ဗျာဝိညာဉ်ညဝိဇာတဏကံနာယုတ်ရှုပေါ့အပြက်ကိုပြက်ကြောင်းတရားလေးရှုရင်လည်းဒါတွေပဲထပ်ရှုရတယ်ဒီလိုမှတ်ထားမှာပေါ့ဗျာဒါကတော့ခန္ဓာ၅ပါးရှုမှတ်တဲ့အခြေခံဤသိထားမယ်ပြီးတဲ့အခါကျမှဘုန်းကြီးကဗာပြောခြင်းလဲဆိုတော့ ဒီရှုမှတ်မှုနဲ့ပတ်သက်ပြီးတုတ်တုတ်ကိုကားပြီးပြောချင်လို့တုတ်တုတ်ကတော့ဗာလဲဆိုအာနန္ဒတုတ်ဆိုဘုန်းကြီးတို့ထေရဝကခန္ဓာဝကတန်ရုပ်ပါဠိတော်မှာပါတယ်ဗောဗျာနော်အဲ့တော့ဒီဟာလေးနည်းနည်းအကြောင်းအရာတွေကဓမ္မသဘောတွေကြပြောနေလို့ဘုန်းကြီးတို့ကျန်တဲ့ဇာတ်ကြောင်းလေးတွေ ဇာကြောင်းဆိုတော့ဘုရားလက်ထက်က ရှင်အာနန္ဒနဲ့ပတ်သက်တဲ့အကြောင်းအရာတွေဘုန်းကြီးတို့ပြောရပါတယ်ဒီတုတ်တဲ့တုတ်ဟောလာပြီးတော့အာရှင်အာနန္ဒဘယ်သူတော့သူကဘယ်လိုပုံကုန်တော့ညာသောအမြင်သိတယ်သိတယ်အောင်ရှိတယ်တကယ်တိတိကျကျမသိဘူးအဲ့လိုမျိုးတွေဖြစ်တော့ဘုန်းကြီးတို့တော်မှဒီခါလေးလေအမှတ်လွဲတာတွေရှိတယ်ကြာဝနာဝနဲ့မှတ်ထားလိုက်တော့တကယ်ကိုဇာသမားတွေတိကျပြောတယ်ဟာငါလွဲနေပါလားဒါမျိုးပေါ့ဒီနေ့ကဘုန်းကြီးကြီးဇာဖြစ်ပြောအောင်ပါ ဒကမတရားသူလည်းဘုရားကုံတော်ဘာရဒုက္ခများဝန်ခံရှာပါတယ်ဟုတ်လားအနုတ္တရောပုရိသဓမ္မတာတဲ့အထိကိုဘယ်လိုသွားဟွာလေအနုတ္တရောပုရိသတပုတ်ဓမ္မတာတဲ့အထိကတပုတ်လို့ပေါ့ဘုန်းကြီးကပြောလိုက်မှဟာတပည့်တော်မာနေစွတ်သိတာဟုတ်တယ်ဘုန်းကြီးတို့တွေလည်းနှုတ်ကြိုးနေရှိတယ်အဲ့မှာမှတ်တာတော့အနုတ္တရောတပုတ်ပုရိသဓမ္မတာတဲ့အထိကတပုတ်ကိုယ့်အကိုထင်းတယ်လို့မှတ်တာအနုတ္တရောပုရိသအနုတ္တရောပုရိသသူအဲ့လိုပွားပြီး ဓမ္မတာတတိယတဘုံအဲ့လိုသွားပွားနေတာဘုန်းကြီးတို့ဘုန်းကြီးတွေကိုယ်တိုင်မှားတာရှိသေးတယ်ဣတိပိသောဘဂဝါကြည်လိုက်နော်တော်တော်များများပြေရွတ်တဲ့ခါလို့ဘာလို့နားထောင်ကြည့်ဣတိပိသောဆိုတော့နဲ့ဣတိပိနဲ့သောနဲ့ပါပေါင်းပြီးရွတ်ကြများတယ်ဣတိပိသောဘဂဝါဆိုတော့မဟုတ်ဘူးဗျဣတိပိယတဘုံသောဘဂဝါတဘုံအဲ့ဒါဘုန်းကြီးကလွန်မှားတာပဲအဲ့ဒါမျိုးတွေ အဲကိုယ့်ကိုယ်တည်ထားပြန်ရွတ်ကြည့်ပါလားကိုယ့်ကိုထွက်သွားတော့ဣတိပိသောဆိုပြီးသောရိယံတန်းထွက်သွားဘဂဝါနောက်မှာတကယ်တမ်းကျဣတိပိခဏယသောဘဂဝါဒါမျိုးပေါ့အဲဒီလေဘုန်းကြီးတို့တူတူလည်းမတူစာသင်နေတဲ့ဘုန်းကြီးတွေကိုယ်တိုင်ကမှားခဲ့ဘူးလေအဲဒါကြောင့်နေရာဒီတုံမာလေးပြောပြပါသေးတို့ငငယ်တုန်းကကွာလို့မစိုးရင်အဲဒီအချိန်မှာဘုန်းကြီးတို့စာကြဘုန်းကြီးတစ်ပိုင်းဖြစ်နေပါပြီအစိုးရပု္ပ္ပစာတကူအကြီးတန်းမေးတာ အဲ့ဒီမှာအမှားတစ်ခုအမှားကြတော့အမှန်ဖြစ်စေတန်ခါကုံတော်၉ပါးရွတ်တဲ့ခါမှာတုတ်ပတိပန်တုတ်ရှိကအာအတ္တတန်ပန်တုတ်ပတိပတုတ်နောက်ကပတိက တာတလင်းကျိတ်ကအတ္တမရှိဘူးနောက်ကပါဆုံးပါဆောင်နှလုံးကပါဆောင်တစ်လုံးနဲ့ပဲရှိတယ်များစွာရင်ဖတ်တာပါလေသူပဋိပန်တော့နောက်ကတာတလင်းကျိတ်ကအတန်ထွက်အတ္တတန်နဲ့ဖတ်တာမဟုတ်ဘူးဗျာနောက်ကပါတာတလင်းကျိတ်နောက်မှာပါဆောင်ကတစ်လုံးနဲ့ ဖတ်ရမှာရှေးကအတ္တတန်နေမြတုတ်ပฏิပန်နောဥစုတ်ပฏิပန်နောညာယပฏิပန်နောတာမိစိတ်ပฏิပန်နောအဲ့ဒါမေးတာအကုန်လုံးအကြီးသားမှာတော်တော်များများကြာကြတယ်ကိုကနှုတ်ထွက်တယ်အမားမှရေးခိုင်းတော့အကြောင်းပြအမားမှရေးတော့ကိုကဆိုးနေကြတယ်ဟာဒီတိုင်းပဲဆိုးနေကြဒီတိုင်းမှမှန်တယ်ဆိုပြီးတော့အမျိုးဖြစ်တတ်တယ်အဲဒါကြောင့်ဒီခါတလေဒီ အာနန္ဒာရှင်အာနန္ဒာဆိုရှင်အာနန္ဒာနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေပြောမယ်နော်ရှင်အာနန္ဒာဆိုတော့ဒါဘုရားရှင်ရဲ့ဆွေမျိုးသားချင်းတွေပါပဲနော်ဘုရားရှင်ကဘုရားဖြစ်ပြီးနောက်ပိုင်းမှာဒီကပိလုနေပြီးရှင်အာနန္ဒာရှင်အာနန္ဒာတို့ကလည်းတာဝန်မင်းသားတွေကိုအဲတော့သူတို့ဘုရားကဓမ္မစကြာဟောဓမ္မစကြာဟောပြီးနောက်ပိုင်းကျတော့ဒုတိယဝါမှာဘယ်ကိုဆိုလဲဆိုတော့ဘုန်းကြီးတို့ ရာဇကြုံမျိုးဝေလုံးကြောင်းတိုက်ပေါ့ဗျာမိမိသားတို့တိုင်းပြည်မှာဝါဆိုတယ်အဲ့မှာဆွေတော်မျိုးတွေပင့်ခိုင်းပေါ့နော်အဲ့တော့မြတ်စွာဘုရားကြွလာတယ်ကပိလဝနေပြီးတော့ရဟနာပေါင်း2000ခြံရမိကြွတယ်ကပိလဝနေပြီးတော့ရောက်တယ်ရောက်ပြီးတဲ့ခါမှာအဲ့ဒီနေရောက်ရောက်ချင်းမြတ်စွာဘုရားရွှေတော်မျိုးတော်တွေကအယုသိမပြီလို့ဇံပင်ရင်တကိုးတွေပြတယ်ပေါ့ပင်ရင်တကိုးတွေနဲ့ပြမှာရွှေတော်မျိုးတွေကတော့ အဲဒီမှာတရင်တုံးပေါ့ဗျာတရင်မနက်ပိုင်းကျတော့ခပြီးတော့မင်းရလည်းဘလို့လဲဆိုဒီရဟနာ2000နဲ့ဟာဒီကိုဆွမ်းစားပဲ့မထားဘူးဗျာပဲ့မထားဘူးသူကတော့ထင်တာအချင်းကြရင်ငါငါသားတော်ဘုရားငါငါနန်းတော်လာစားမှာပဲချက်ပြုတ်ထားတဲ့ရန်သစ်ဆွမ်းစားပဲ့မထားဘူးပဲ့မထားတော့မြတ်စွာဘုရားနောက်ရကြဆွမ်းကန်ကြွရပြီဗျာရဟနာပေါင်း2000နဲ့အဲဒီမှာရတော်ရမြင်တော့မြတ်စွာခမီးတော်မင်းကြီးလျှောက်တာကို ဒီတာဝေမင်းမျိုးတွေကမာနာကြီးတယ်အုပ်ချုပ်တာလဲသူတို့ပညာတတ်တာလဲသူတို့ဒါမျိုးဆိုတော့ရှက်တာပေါ့ဗျာဒီလိုဆုံးခံနေတာအလို့ဆိုတော့သူကတောင်းစားတယ်လို့ယူဆတာအဲ့မှာရတောရရာကနေပြီးခမီးတော်သုတော်နာမင်းကြီးပြောတဲ့ခါကျတော့မှအဲ့လိုဒေါသဖြစ်ရှက်လဲရှက်တကပစိုးမာပြီးတော့အတင်းဆင်းပြေတာဆိုတော့မြတ်စွာဘုရားဆုံးကကြွားတယ်ကြာအဲ့မှာဆုံးကသွားတဲ့လမ်းကိုသွားလျှောက်တယ်ဖျားရှိရောက်တဲ့ခါကျတော့အရှင်ဘုရား တပည့်တော်ဘာကြောင့်အချက်ခွဲရတယ်လဲပေါ့ဘာကြောင့်မို့ဒီလိုတောင်းစားရတယ်လဲလို့ပြောတာအဲဒီမှာသူကတော့ခုလိုဆုံးကနာရှက်ခွဲလို့ထင်တာမဟုတ်ဘူးတဲ့ခပြီးတော့မင်းကြီးတဲ့ဘုရားရှင်တို့မြေစီဒီလိုပဲပဲဖိတ်မဲ့လူကြီးအေးစင်မပြတ်ဆုံးကလှဲ့လျာတယ်ငါတို့ကဘုရားမျိုးဘုရားရှင်မြတ်ကြီးမှသူကအာရှင်မြတ်တာဝီမင်းမျိုးမို့လားဘာညာမဟုတ်ဘူးကိုကငါတို့ကဘုရားလုံးနယ်ဖြစ်သွားပြီဒါကိုပြောတယ်အဲ့ကြမှာသူက နန်းနန်းတော်ဆွမ်းစားပင့်တာဘုရားရဲ့တပိတ်ကင်ပြီးတော့အငါ2000လုံးအဲမှာအဲ့ဒီလန်ခုလလေးမှာ ပြောချင်တာကလန်ခုလလေးမှာတရားဟောလိုက်တော့ခမည်းတော်မင်းကြီးသောတာပန်ဖြစ်တာဗျအဲဒီခုနရှောင်းရင်းနဲ့အဲ့ဒါလေးလည်းပြောချင်ဘုရားကအဲ့လိုစာပြီးကျေးဇူးဆက်တာသူခမည်းတော်ကြီးအဲ့ရနဲ့ခမည်းတော်ကြီးကမြတ်စွာဘုရားတပိတ်ကိုယူအိမ်ကိုကိုယ်တိုင်နန်းတော်ကိုယ်တိုင်ဘုရားရှင်တပိတ်ကိုကိုယ်တိုင်ဝဲပေးပြီးနန်းတော်ပင့်ခင်ထားတဲ့နေရာလေး သူကငကိုတွေကသူကနန်းတော်တွေမှာရန်သစ်စားမနဲ့ထင်လို့ဟိုမှာနေရာတွေကခင်းထားတယ်ပြင်ထားတယ်အဲ့မှာပဲ့ပြီးမှအကြမ်းမှကအဲ့မှာနန်းတော်တွေရောက်ခင်းတဲ့နေရာထိုင်တဲ့ကဘုရားထဟောတယ်အဲ့မှာတရားဟောတဲ့ခါကျခရီးတော်မင်းညာတဂရကံဖြစ်တယ်မိရွေးတော်ခေါ်တဲ့မိဟာသောတာပန်ဖြစ်တယ်ဘုရားဒီရွယ်ချက်နဲ့ကြွားတာဒီတိုင်းမျိုးနော်ဗရမကုဏလန်ခုလမှာဆုံးကနေတဲ့ချိန်မှာတခါဟောတယ်သောတာပန်ဖြစ်တယ်အဲ့ချိန်တော့ဒီ မိရိတော်အကောရမီမပဘူးခပြီးတော်မင်းကြီးတပါးလေးပဲလာတယောက်တည်းပဲလာလျှောက်တယ်အဲ့ချိန်မှာသောတော်ဗန်တီးတယ်နန်းတော်ရောက်တဲ့အခါကျခင်းတဲ့နေရာမှာထိုင်ပြတကထဟောတယ်အဲ့မှာတရားကံဖြစ်တယ်အဲ့ဒီမှာတော့မိရိတော်ကောရမီပါတယ်အဲ့တော့မိရိတော်ကောရမီကလည်းသောတော်ဗန်ဖြစ်တယ်အဲ့ရနဲ့ဆုံးကတ်တယ်ပေါ့ဗျာနောက်အဲ့ဒီမှာမြတ်စွာဘုရားအဲ့မှာတရင်သုံးနေတဲ့အချိန်မှာယောဒအကြောင်းမှာတရင်သုံးပြီးတော့မြတ်စွာဘုရားကို ဆရာတော်ဖျားဘူးကြီးတဲ့တန်ဒီလိုပင့်ပင်ကတ်တယ်ပေါ့ဒီနေ့ကျတော့ဒီလိုပဲရဟန်းတော်များနဲ့တူနန်းတော်ကျွတ်ဆုံဖုံပေးတယ်ဆုံဖုံပေးပြီးတဲ့နောက်ပိုင်းဒီပထမအရင်တုန်းကထုံးစံပေါ့ဗျာယာကုလို့ခွဲပွဲလို့လူညာနဲ့စာစာတို့တည်တည်လေးရင်ကတ်တယ်ပေါ့နောက်မှအဲ့လိုဝမ်းမြောက်ဝမ်းသာစကားပြောနေဝမ်းမြောက်ဝမ်းသာစကားပြောနေချိန်မှာမြတ်စွာဘုရားတကဓမ္မပါဠိဇတ်တော်ကိုထပ်ဟောတယ်အဲ့ဒီဟောတဲ့ချိန်မှာဟောပြီးတဲ့နောက်ပိုင်းသစ္စာလေးပါဆက်ဟောတယ် ဟောတော့နာဂံဖြစ်တယ်ပေါ့ဗျာအဲလိုမှတ်ထားမယ်နာဂံအနာဂံပဲသူကဒီတစ်ခေါက်ကအနာဂံပဲဖြစ်သွားတယ်အဲရန်ဒီနောက်ပိုင်းကျမြတ်စွာဘုရားကယန္တာ2000ခြံရံပြီးကပိလုနေပြီးယူဟာနေပြီးတော့ဘုန်းကြီးတို့ဘယ်ပြန်ထွက်ခွာလဲရာဇကြုံမြို့ဘက်ကိုပြန်ထွက်တာလမ်းခုလမှာရှေးတုန်းကကြာဒီလိုလမ်းပန်းဆက်သွယ်တယ်လည်းမကောင်းဘူးဗျနာနာပြီးကြွားလမ်းခုလလမ်းကြီးကြမှာမန္လာတိုင်းဆိုတာရှိတယ်နော် အနုပိယမြို့နီးမှာအနုပိယတရဥယင်အဲ့ဒီတော့မှသတင်းသုံးနေတယ်အဲ့ဒီချိန်မှာ ခမီးတော်မင်းညာအနာဂံဖြတ်သွားတော့သူ့ရဲ့တာဝန်မင်းသားမင်းအပေါင်းကိုအစည်းဝေးခေါ်တယ်ခေါ်ပြီးတော့ဗာမိတ်လဲဆိုဒီရှတော်မျိုးတော်ပေါင်းတို့တဲ့ခုငါသားတော်ကဘုရားဖြစ်နေပြီအဲ့တော့အရင်တုန်းကဒီမွေးဖွားစဉ်ကာလကတိပြုခဲ့တာတာဝန်မင်းမျိုးတွေကစัจ जा မင်းဖြစ်မယ်ဆိုလဲသူ့ရဲ့တာဝန်မင်းမျိုးကဘေးနားမှာ ခြားရဖြစ်နေပြုလုပ်ကြမယ်ရဟန်းဖြစ်လည်းရဟန်းဖြစ်အနိနာနဲ့ဆောက်ရှောက်ကြမယ်ဆိုကြိကထားခဲ့ကြတော့ဒါကြောင့်မို့သင်မင်းပေါင်းတို့ဟာအိမ်အိမ်တော်တစုလျင်နဲ့မင်းသားတယောက်ငါ့ကိုပေးကြပါအဲ့ဒီမင်းသားများငါသားတော့ဘုရားထံမှာရဟန်းပြုစေကြမယ်အကုန်လုံးပဲကျေနပ်နာပါတယ်အဲ့တော့တာဝေမင်းသားပေါင်းတစ်ထောင်ရတယ်ဗျအဲ့ဒီရအကုန်လုံးမြတ်စွာဘုရားခုနအနုပိယတရတော် မန္လာတိုင်းနဲ့ကအနုပိယတေရတော်ဥယျာဉ်ထဲမှာသွားရောက်ပြီးရဟန်းပြုကြတာအဲ့မှာတကယ်ရင်ချာတွေမပါသေးဘူးဗျာဒါကခုနကခက်ခက်လန်းလန်းကတာတာဝန်မင်းမျိုး အမျိုးຫน่วยတွေပဲပါသေးတယ်အဲ့တော့ကြံတဲ့တာဝန်မင်းသားတွေကအပြစ်တင်တာပေါ့လေငါတို့ကတော့ငါတို့သားများတော့ရဟန်းပြုစေကြပြီတဲ့အဲ့မှာတကယ်ရဟင်းနီးနီးကြံနေတာရှိတယ်နော်အဲ့ဒီချိန်မှာခမီးတော်မင်းကြီးထံမှာမင်း ခမီးတော်မင်းကြီးအသက်60လောက်ရှိတော့တိတ်ပြန်လုံးမလုံးနိုင်တော့အကြံပေးအောင်တော့ပါဗရိယမင်းသားကအိမ်မှာအလှည့်ကြမင်းအုပ်ချုပ်တာအနုရုဒ္ဓမင်းသားတို့ခုနအာနန္ဒမင်းသားတို့ဘကုတို့ကိမီလာတို့ဒေဝဒတို့မင်းသားဒါဖះနဲ့တကယ်အရေးချတယ်ဒီမင်းသား6ယောက်ကတော့တဲ့ဆွေမျိုးတော်ပေါ်မပေါ်ဘူးတဲ့သူများတွေတော့ဝက်လိုက်ကြသူတို့ကမဝက်ကြဘူးအဲ့မှာကဲ့ရဲ့ပြစ်တယ်အဲ့မှာမင်းသား6ယောက်ဝက်ဖို့ဆုံးဖြတ်တယ်ပေါ့ဗျာ မင်းသား6တဲမှာတော့ရှင်နုရုဒ္ဓမှာသူ့အကိုကြီးရှိတယ်မဟာနံဆိုတာရှိတယ်မင်းသားအနုရောမင်းသားမှာအညီအနုရောမင်းသားကိုမဟာနမသူ့အကိုကြီးကပြောတယ်အညီမင်းတင်္ဂဝေမလားငါ့ကိုတင်္ဂဝေမလားတယောက်ယောက်ဝတ်မှာဖြစ်မယ်ပေါ့သူကြိုကြောင်ပဲနောက်ဆုံးတော့အနုရောဓာပဲဝတ်တော့ဗျာအဲ့ဒီ6ခုဟာသူတို့ရဲ့ဆတ္တာဒီဆိုသူတို့ခေါင်းကြီးဆပင်ညက်ပေးတာတို့ခြေသက်လက်ညက်ပေးတာတို့ အစေကံမှာပဲအဲသူတို့ဒီဆတ္တာဒီဥပ္ပယနေဆတ္တာဒီဥပါလိကိုခေါ်ပြီးတော့မင်းသား6ယောက်ကစစ်တပ်နဲ့ထွက်တာဗျာဖရာနောက်ကိုနှုတ်ပြရဗြဟ္မသူတို့နေဇတ်တောင်ဒီစစ်တပ်ကြီးနဲ့သွားပြီးတော့စစ်တပ်ကိုပြန်လို့တယ်မန္လာတိုင်းနေဇတ်ရောက်တဲ့ကသူတို့6ယောက်နဲ့ခုနဥပါလိနဲ့သွားကြတယ်နော်ခုနမင်းသား6ယောက်ဗရိယမင်းသားအနုရောဓမင်းသားအာနန္ဒမင်းသားဘကုမင်းသားကိမိလာမင်းသားဒေဝဒမင်းသားအဲ့ဒီမှာရှင်အာနန္ဒာ အလောင်းပါတယ်အာနန္ဒမင်းသားပါတယ်အမလာတိုင်းနဲ့ရောက်တဲ့ခါကျတော့စစ်တပ်ကြီးပြန်လွတ်လိုက်တယ်စစ်တပ်ကြီးပြန်လွတ်လိုက်ပြန်လွတ်ပြီးနောက်ပိုင်းသူတို့6ယောက်နဲ့မင်းသား6ယောက်နဲ့ဥပါလီပေါ့9ယောက်ပေါ့သွားကြတယ်လန်ခုလရောက်တဲ့ခါကျတော့ဥပါလီကိုတက်တက်တော့ခိုင်းစီလာတယ်ကျွံပါပဲဒီခေတ်တော့ခိုင်းစီလာတဲ့ခါသူကလက်ဝတ်လက်စားပြီးမန္လာတိုင်းဝင်တော့ကိုယ့်ရဲ့လက်ဝတ်လက်စားတွေကုန်ချွတ်တယ်မင်းသား6ယောက်လုံး ချုပ်ပြီးတော့သူတို့အပေါ်ကယုံလာတဲ့အဝတ်ကြီးတဲ့ထည့်ပြီးတော့ဥပါလိပေးတယ်။သင်ဟာငါတို့တက်တက်လုံးခိုင်းစေခံရတယ်။ဒီနေ့ကစပြီးကန့်လွတ်ခွင့်ပြုတယ်။ဒီပစ္စည်းတွေယူသွားပြီးတော့ဘဝတက်တက်တာရပ်တည်ပြီးမလို့။ဒါပေမဲ့လို့ဥပါလိကလည်းဆက်လိုက်ခြင်းတယ်။မင်းမိတ်ဆိုတော့လေသူကဟိုမင်းသားတွေကဘယ်ဥအပြဗတ္တိယဆိုတာသူကမင်းပဲလေအဲ့ဒီချိန်မှာသူမင်းမိတ်ဆိုမလုံးဆောင်ဝင်တော့ငိုပြီးပြန်တယ်။နောက်ကုလကြသူကစဉ်းစားတယ် ဒီမင်းသားတွေတော့မလို့ချင်လို့စွန့်ပစ်ထားတဲ့ဖြစ်စဉ်ငါတို့လူလူကဘာလို့ဝတ်နေမှာလဲဘာလို့သုံးနေမှာလဲတသက်လုံးငါ့ဘဝဒီတိုင်းပဲနေခဲ့တာနောက်တစ်ခု तू ကအသိဉာဏ်ရှိတာငါဒီပစ္စည်းတွေယူသွားရင်ငါဒီတိုင်းပဲပြန်သွားကျန်တဲ့မင်းသာဝင်မင်းမျိုးမင်းသားတွေကမင်းတွေကတိတ်ပြီးတော့ဇာတိမှန်ကြီးတာဟာဒီလူကျန်တဲ့မင်းသား6ကိုတတ်ပြီးဒီပစ္စည်းတွေယူလာတတ်ခံမှာအဲ့တော့ तू ကဒီပစ္စည်းတွေဘာလုပ်လဲဆိုတော့ လောက်ခုလောက်မှာရှိတဲ့တစ်ပင်ကိုချိတ်ဆွဲကြိုက်တွေ့တယ်လူယူစေဆိုပြီးကမင်းသား6တော့လိုက်တာပဲ6တော့လိုက်လာတော့တွေ့ရကမေးတာဘာဖြစ်လို့လိုက်လာအဲ့ဒီခုနကအရှင်ဘုရားတို့တောင်မှအရှင်မင်းသားတို့တောင်မှဆွန့်တာတော့မျိုးငကွားတဲ့ဘာမှမရှိတဲ့လူကမဆွန့်နိုင်တဲ့အကြောင်းမရှိဘူးဆိုဆွန့်ခဲ့တာပေါ့အဲ့ဒါခေါ်သွားအဲ့တော့ပြီးတော့ခုနဒါဝင်မင်းမျိုးတွေကျန်တဲ့ဆွေမျိုးသားတွေကအထင်လွဲပြီးတတ်နိုင်မယ်ဆိုရင်ဟုတ်တယ်တို့တောင်မင်းသားတွေက မင်းမျိုးတွေကမာနာကြီးတယ်ပေါ့မင်းသက်ခံတယ်ဟုတ်တယ်မင်းတွေးတယ်အဲ့ဒါနဲ့ခေါ်သွားတယ်အနုပိယတရတော်ဥယင်ပေါ့ဗျာအဲ့ရောက်ကြတယ်အဲ့ဒီမှာဗျာတော်တော်ကောင်းတယ်ဘုန်းကြီးဒီမှာပြောချင်တာဗာလဲဆိုတော့ဘုန်းကြီးတို့ပါဝင်လူတွေကမာမာနရှိတယ်ဒါဝင်မင်းသားတွေကတော့တိုက်ပြုတ်ချုပ်တာလဲသူတို့ပစ္စည်းချမ်းသာလဲသူတို့မျိုးဆက်ကလည်းမြတ်အကုန်လုံးမှန်တက်တာဇာတိမှန်ပေါ့အိန္ဒိယမှာဘုန်းကြီးတို့တွေကြတော့ ကိုယ်မှန်ရှိတယ်ပညာတတ်တဲ့သူကပညာမှန်တက်မှာပဲယုံလာတဲ့သူကယုံမှန်တက်တာပဲပစ္စည်းရှိတဲ့သူကပစ္စည်းမှန်တက်တယ်ဒီမှန်နေရှိတယ်မှန်ရှိရင်တခါကြီးတို့ဘုန်းကြီးတို့တရားမရနိုင်ဘူးဗျာဒါကိုပြောချင်တာဘုန်းကြီးအဲ့တော့ဒီမင်းသားတွေကအဲ့ဒါသိတယ်ဖះစီရောက်တဲ့အခါမှာတိုင်ပင်ကြတယ်တိုင်ပင်ပြီးတော့တို့ဒီတိုင်းနဲ့ဗုဒ္ဓထံသင်္ကန်းဝတ်ပြီးတရားတွေ့ရင်ရမှာမဟုတ်ဘူးဘာတရားမှရမှာမဟုတ်တို့ကမှန်ကြီးတယ်ဒီတို့မှန်ကို ချိုးနေမှဖြစ်မယ်ဆိုဘာလို့လဲဆိုနှစ်ပေါင်းများစွာနေသူတို့ဂျုံဖြစ်ကြေးဂျုံဖြစ်ခဲ့တဲ့ဥပါလိကိုအရင်ရဟန်းခံခိုင်းတာမှန်ချဖို့တဲ့ဘုန်းကြီးတို့ဒါနလောကကြအရင်ဘုန်းကြီးကရဟန်းအရင်ဖြစ်တာပေါ့နော်အခုဒကာကြီးတို့ဒါကြီးမျိုးတန်းကျော်ဒကာကြီးဝေါခင်တို့ကဲအခုသင်္ကန်းဝက်လာဘုန်းကြီးတဲ့ဝါငယ်တော့အသက်ကတော့ကြီးတယ်မနဲ့ဘုန်းကြီးတဲ့ဝါငယ်တော့ဘုန်းကြီးကဥပိ္ပစေဆိုဘုန်းကြီးဝေယောက်စားတွေလောက်ရမှာအဲ့ဒါမျိုးတွေဖြစ်တာဟွန်း ကြီးတဲ့ပုံကိုကွာဝါဟိုကတော့ရတာပေါ့ဗျအဲ့ဒီပုံစံခုလဲဥပါလိကသူတို့တက်တက်လို့အခိုင်းစီဖြစ်ပင်မဲ့လို့ယဟန်ကသူကအရင်ခံခိုင်းတာအဲ့ဒါတွေကိုမဆိုးဘူးမင်းသားလေးတွေမင်းသားတွေကရှောက်ပြီးမှလက်စွာပြသူ့ကိုအရင်ကိုယဟန်ပြုတ်ခိုင်းတာအဲ့မှာရှောက်ပုံလေးကောင်းတယ်အဲသူတို့ကမြတ်စွာဘုရားကိုဗာလျှောက်လဲမြတ်စွာဘုရားတဲ့တပည့်လိုတာဝန်မင်းမျိုးတွေဟာဇာတိမှန်ကြီးကြပါလေဗျာတဲ့ ဒီဥပါလိဟာတဲ့နှစ်ပေါင်းများစွာဒီမျိုးတို့ရဲ့ကြီးကြုံ ဖြစ်ခဲ့ပါတယ်မြတ်စွာဘုရားတဲ့ဒီဥပါလိကိုအရင်ရဟန်းပြုတော်ပြုပေးတော်မူပါတဲ့ဒီလိုအရင်ရဟန်းပြုပေးလိုက်မယ်ဆိုရင်တပည့်တော်တွေကဒီဥပါလိရဟန်းကိုအယုသိပေးရမယ်အဲ့ဒီလိုပြုလို့ရင်တပည့်တော်တို့ရဲ့မာမန္တတွေကျိုးသွားပါလိမ့်မယ်ကျသွားပါလိမ့်မယ်အဲ့ဒီလျှောက်ထားတဲ့တည်းမြတ်စွာဘုရားကရဟန်းပြုပေးလိုက်တော့ နော်ရမ်းပြုတ်ပြီးတဲ့နောက်ပိုင်းအဲ့ဒီရမ်းတဲ့တောင်းရောက်ခြံရံပြီးတော့အနုပိယဏီကုံကနေဒီကုံနီးနားမှာရှိတဲ့တေယဝိရင်တော်တွေကနေခုနရာသကြုံမြို့ဝေလုံကျောင်းနဲ့ကြွတာပေါ့ဗျာအဲ့ဒီမှာဒုတိယဝါဆိုတော်မူတာပေါ့နော်ဒုတိယအကျင့်ဝါဆိုတာဒုတိယဝါမဟုတ်ပထမကဟိုမိဂရာကိုပြစ္ဆဝေငါဟောတဲ့နေရာမှာဆိုတယ်ပြီးတော့ဒုတိယဝါကအဲရာဇကြိုဝေလုံကျောင်းမှာဆိုတယ်တတိယကိုကဒုတိယ ဒုတိယအကြိမ်မြောက်ဝါဆိုတာနော်တတိယဝါနဲ့သရုတ်ထဝါဒါလည်းဝေလူအကြောင်းပါပဲဆိုတယ်နော်အဲ့ဒီမှာအဲ့ဒီဝါရင်းကာလမှာပဲသူတို့တရားထုတ်ကြတယ်ပေါ့ဗျာတရားထုတ်တာထုတ်ရင်းနဲ့ဒီမှာဒီဖွာပဲတော့ခုနကပုဂ္ဂိုလ်တွေထဲမှာဒီဗတ္တိယတို့ဘာလို့နောက်ပိုင်းကျတော့သူကရဟန္တာဖြစ်နုရူရာအဲ့ဒီဝါရင်းကာလမှာဒေဝစိတ်ကိုပင်ញင်ရတယ် ဆရာနာအနန္ဒာတို့ဘာတို့ကနောက်ပိုင်းသောတာပန်ဘဂုတို့ကိမြနောက်ပိုင်းယာနာဖြင့်ရှင်ဒေဝရတိပင်အဲ့ဒီရှင်တို့ကဇံပင်ရင်ရတဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဒါလေးပြောမယ်အဲ့တော့ဒီတော့မှဘုန်းကြီးတို့ကပြောချင်တာပါလေသူရှင်အနန္ဒာဟိုဓမ္မသောတာပန်ဖြစ်တဲ့တရားကိုနော်အာနန္ဒာတော့ကိုပြောချင်တော့နော်နောက်ရမှာဆက်ပြောမယ်နော်အခု6နိုင်ထို့တော့ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကို ရလို့ရောက်လည်းနေကြတဲ့ပုံပုံများဖြစ်ကြပါစေ။ဆရာတို့ဘုရား